နမောတတ္တဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တယသဝဖျားယသဝဖျား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 ယုံနာနှစ်ပါးကိုယုံနာနှစ်ပါးကိုလူရန်ပါ၏လူရန်ပါ၏ကလူပါ၏ကလူပါ၏ပူဇော်ပါ၏ပူဇော်ပါ၏ခန္ဓာ၅ပါးခန္ဓာ၅ပါးယုံနာနှစ်ပါးယုံနာနှစ်ပါးလူရန်ရသည့်အကျိုးလူရန်ရသည့်အကျိုးမဉ္ဇဏ်မဉ္ဇဏ်ဘုံဉ္ဇဏ်ဘုံဉ္ဇဏ် နိဗ္ဗာန်တရားတော်မြတ်ကို နိဗ္ဗာန်တရားတော်မြတ်ကိုရပါလိုဤရှင်ဖျားရပါလိုဤရှင်ဖျားအမထမ်းဆရာဖြစ်တော်မူသောကမ္မထံဆရာဖြစ်တော်မူသောနိုင်ရင်ကိုကြောင့်တင်ကိုကြောင့် ဘုရားတော်ရှင်သူမြတ်ကြီးဖျာဘုရားတော်ရှင်သူမြတ်ကြီးဖျာဘုရားတပည့်တော်တို့သည်ဘုရားတပည့်တော်တို့သည်ယခုတရားထုတ်ဆဲခါ၌ယခုတရားထုတ်ဆဲခါ၌ဘုရားတော်ဖျာကြီးအားဘုရားတော်ဖျာကြီးအားနိဗ္ဗာန်ကိုရည်မှန်း၍နိဗ္ဗာန်ကိုရည်မှန်း၍ဘုရားတပည့်တော်တို့၏ဘုရားတပည့်တော်တို့၏ခန္ဓာ၅ပါးခန္ဓာ၅ပါး ယုံနာနှစ်ပါးကိုယုံနာနှစ်ပါးကို လူရန်ပါ၏လူရန်ပါ၏တလူပါ၏တလူပါ၏ပူဇော်ပါ၏ပူဇော်ပါ၏ခန္ဓာ၅ပါးခန္ဓာ၅ပါးယုံနာနှစ်ပါးယုံနာနှစ်ပါးလူရန်ရသည်အကျိုးလူရန်ရသည်အကျိုးဆရာတော်ဘုရားကြီး၏ဆရာတော်ဘုရားကြီး၏သိအပ်သောသိအပ်သော ဓာတရားဓာတရားပရမတရားပရမတရားယုတ်တရားယုတ်တရားဉာဏ်တရားဉာဏ်တရားသစ္စာတရားတော်မြတ်တို့ကိုသစ္စာတရားတော်မြတ်တို့ကိုဝေဒနာတော်မူပါရှင်ဖျားဝေဒနာတော်မူပါရှင်ဖျားဘုံ31ဘုံ31ရှိရှိသမျှရှိရှိသမျှ အနန္တဝေအနန္တဝေဘုံမာနေကိုကရေဘုံမာနေကိုကရေယေမာနေစေကရေယေမာနေစေကရေဘုံတတဝါယေတတဝါဘုံတတဝါယေတတဝါသဗေတတာသဗေတတာတတဝါအပေါင်းတတဝါအပေါင်းတကြဝလာတတိုင်းတကြဝလာတတိုင်းတိဃာဘကုံတိလာဘကုံ ဩမကြံရေမကြံဩမကြံရေမကြံအထဘဝေအထဘဝေအဝိဇိတိအဝိဇိတိသုံးသတဖောသုံးသတဘုံကျင်လေကြကုန်သောကျင်လေကြကုန်သောဝိနည်းယတ္တဝါပေါင်းတို့အားဝိနည်းယတ္တဝါပေါင်းတို့အားအကျွန်ုပ်တို့ဤအကျွန်ုပ်တို့ဤ ဒါနာကုသိုလ်ဒါနာကုသိုလ်သီလကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဘာဝနာကုသိုလ်အဋိဌံပါရမီကုသိုလ်အဋိဌံပါရမီကုသိုလ်ဤကောင်းမှုတို့ကိုဤကောင်းမှုတို့ကိုအကျွန်ုပ်တို့နှင့်အကျွန်ုပ်တို့နှင့်ထတုထမြထတုထမြညီတို့ညီမြညီတို့ညီမြရကြရအောင်ရကြရအောင်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 နှစ်သက်တဲ့ဣရိယာပုတ်နဲ့ထိုင်ပါကျင်မလင်းခွေထိုင်မဲ့ပုဂ္ဂိုလ်များလည်းထိုင်ပေါ့မြို့သမီးတိုင်းများထိုင်တဲ့ပုဂ္ဂိုလ်လည်းမိမိတို့တင့်တော်သလိုအသက်ကြီးတဲ့ဖိုးဖွားတွေဂါရကမတွေလည်းပဲမိမိတို့ရဲ့အပေါ်မှာထိုင်ကုန်ပေါ်မှာတင့်တော်သလို ထိုင်လို့ရတဲ့ဣရိယာပုတ်နဲ့မိမိတို့ထိုင်ပါ အောက်ကအခင်းလေးကိုထိုင်မဲ့အခင်းလေးတွေတည်တည်ချာချာပြင်ဆင်ပါလုံကြီးတွေပစိုးတွေတင်းနေတာကြက်နေတာအဲ့ဒါဒီမရှိပါစေနဲ့ ကိုခန္ဓာကိုယ်ဣရိယာပုတ်ကိုကြာကြာထိုင်ရင်ဘလို့ထိုင်လို့အဆင်ပြေမလဲကိုယ့်ရဲ့အထိုင်လေးကိုသေးသေးချာချာလေးပြင်ဆင်ခါဤတွေကြောဤတွေစံထရာတွေတောင့်ထရာတွေညှက်ထရာတွေဘာမှမရှိပါသေးနဲ့ ဇက်ကြောကြီးတွေတင်းနေလားခေါင်းကြောကြီးတွေတင်းနေလားခါကြီးကထောင်တော်မမတ်ကြီးလှုပ်ထားရသလားအကုန်လုံးပြန်စစ်အခုချိန်မှာစေပြီးတော့စိတ်ကိုဇောလေးတွေအကုန်ချပြီးတော့ကိုယ့်ရဲ့ပုံမှန်ထိုင်နေကြအတိုင်းလေးတက်တောင်တက်တာလေးအဲ့လိုလေးထိုင်ပါစိတ်ကိုငြိမ်းအောင်ထား မိမိရဲ့စိတ်ကိုငြိမ်းအောင်ထားဖို့အတွက်ရိုးရိုးဓာရိုက်တန်းထားလို့မရရင်သောသောအရိယာသူတော်ကောင်းများပုဒ္ဒါတော်မေတ္တာပေးဝေသောအမျှကိုလည်းအကျွန်ုပ်တို့ကဝမ်းမြောက်ဝမ်းသာစွာဖြင့်ခံယူပါ၏ဆိုပြီးသောသောကအဲ့ဒါဥဒင်းတစ်ကြိမ်ချပေးလာခဲ့တာအဲ့ဒါကိုခံယူစေခြင်းလို့အရိယာသူတော်ကောင်းတွေပို့တဲ့မေတ္တာတွေဥကောင်းထိတ်ကနေပြီးတော့တခါတည်းရေစင်ရေမရေစင်များ ရေတံခွန်များနဲ့သုံးလောင်းချသလိုကိုခန္ဓာကိုယ်ထဲကိုစိတ်အေးပြီးတော့သူတော်ကောင်းတွေရဲ့ဥဒ္ဒါတဲ့မေတ္တာတွေနော်ပေးဝေတဲ့အမျှတွေငါရဲ့ခန္ဓာကိုယ်ကြီးထဲမှာအကုန်လုံးပြန့်နှံ့ပြီးတည်ပါစေလို့စိတ်လေးကိုအဲ့လိုလေးအာယုံယူလိုက်ရင်လည်းစိတ်လေးငြိမ့်အေးသွားတယ်စိတ်လေးငြိမ့်ပြီးအေးနေအောင်အာယုံပြုလိုက်အာယုံပြုပြီးတော့စိတ်လေးငြိမ့်အေးပြီးတော့ကြည်လင်းနေအောင်ထား ဟိုတွေးဒီတွေးတွေးတွေဒီချိန်မှာကဲမတွေးတော့ဘူးမကြံစီတော့ဘူးဒီတရားထိုင်နေသည်အတွင်းတွေးအတွေးပေါ်ရင်ပေါ်သည်များအတွေးကိုငါပယ်မယ်ဒေါသစိတ်တွေပေါ်လာရင်အဲ့ဒေါသစိတ်ကိုငါပယ်နိုင်အောင်ကြိုးစားမယ်လောဘစိတ်တွေပေါ်ရင်အဲ့ဒီလောဘစိတ်ကိုပယ်နိုင်အောင်ကြိုးစားမယ်ကိလေသာတဏှာစိတ်ပေါ်ရင်လည်းအဲ့ဒီကိလေသာတဏှာစိတ်ကိုငါပယ်နိုင်အောင်ကြိုးစားမယ်ဒီတရားတထိုင်တွင်းကို ငါစိတ်ကိုငါဆုံးမမယ်ဆိုပြီးတော့မိမိရဲ့စိတ်ကိုပြန်ပြီးတော့ဆုံးမလိုက်ပါဒါဦးဇင်းတို့ဖះလောင်းတော်မဟာတုတ္တနာစကြဝဠာမင်းကြီးတရားထိုင်ကနာနီမှာလှုပ်တဲ့နမူနာပါပဲနော်ဖះလောင်းတော်ကြီးမာဝိရွာပြတ်သက်ကြီးတဲ့မှာဝင်ပြီးတရားထိုင်တော့မယ်ဆိုတော့စိတ်ကိုဒီလိုပဲဆုံးမနော် ဒီကိလေသာတွေနင်တို့ရဲ့နယ်ပယ်ဒါကုန်ပဲငါတော့မလိုက်ခဲ့တော့နဲ့ဆိုလိုတာကတော့ငါနောက်ထပ်ပေါ်လာတဲ့အတွေးရှိချက်ချင်းပေါ်ချက်ချင်းပယ်ပေါ်ပေါ်တာနဲ့တန်းတီးပြီးပယ်ပြစ်တာသူတော်ကောင်းเนี่ยစိတ်ကိုဒီလိုဆုံးမခဲ့ရတာပါအခုလည်းပဲတရားထိုင်ကနာနီမှာကိုယ်စိတ်ကိုဆုံးမဟိုတွေးဒီတွေးဟိုကြံဒီကြံဘာမှမကြံစီတော့ဘူးတနေ့ကုန်တနေ့ကုန်မနေ့မိုးလင်းကနေမိုးချုပ်ရောက်ရပေါက်ရတွေးနေရတဲ့စိတ်အစဉ်တွေကို အလိုမလိုက်တော့နဲ့ဒီစိတ်ကိုနိုင်နှင်းအောင်တရားအထုတ်တာစိတ်အလိုလိုက်လို့ဆင်းရဲတာစိတ်ကို အလိုမလိုက်တော့နဲ့စိတ်ကိုအလိုမလိုက်တော့ပဲနဲ့ကြိုးစားပြီးတော့အခုတရားကိုရှုမယ်အဲ့တော့စိတ်လေးငြိမ်ပြီးအေးပြီးကိုခန္ဓာကိုယ်မှာကြီးနေအောင်ထားလိုက် ကိုစိတ်ကိုလည်းဆုံးမပြီးတော့ကဲဒီစိတ်တွေရောက်ရခတ်မနေတော့ပဲနဲ့ကဲနှာသီးဝလေးမှာ လေလေဝင်သဘောထွက်သဘောလေးသူ့သဘောလေးသူပဲထားကိုကလှုပ်ပြီးတော့လည်းမရှူပါနဲ့သူ့သဘောလေးသူပဲလေလေဝင်ရင်ဝင်တဲ့လေလေဝင်တိုင်းသည့်ထွက်ရင်ထွက်တိုင်းသည့်ဒါတတိကတ်လိုက်ခြင်းလို့နော်နေရာတစ်ခုကိုထားလိုက်တာ နာသီဝထိချက်လေးမှာနာသီဝလေးတတိထားကြည့်ကိုယ်ခန္ဓာကိုယ်စိတ်တိုင်းမကြသေးတဲ့ပုံကလည်းစစ်ထားအောင် စိတ်တိုင်းကြသည်ထိအောင်စစ်ပြီးမှ နောက်ထပ်တစ်ဖန်ပြန်ပြီးပြုရင်ရင်မလုပ်တော့ဘဲနဲ့ကိုလိုတဲ့နေရာကိုစိတ်ကိုရအောင်ထားမှာနာသီးဝလေးမှာစိတ်ကလေးလေလေတော့ပြီးဝင်ရင်ဝင်တာကိုသိတော့ပြီးထွက်သွားတဲ့လေကိုလည်းထွက်ရင်ထွက်တာသိဝင်ရင်ဝင်နိုင်သိ ထွက်ရင်ထွက်တိုင်းသည်တကားဂိတ်ပေါက်မှာစောင့်နေတဲ့လူဟာမြို့တွင်းကလူကလည်းသူကလိုက်ကြည့်နေရမဟုတ်မြို့ပြင်မှာမလာသေးတဲ့လူကလည်းကြည့်တာမဟုတ်ဂိတ်ပေါက်ကဝင်တဲ့လူကိုပဲတယောက်ဝင်တယောက်တိပြီးတော့သူကစစ်ဆေးရတယ်လို့အခုလဲဟောအပြင်ကမဝင်သေးတဲ့လေကိုလည်းလိုက်ရှားနေရမှာမဟုတ်အတွင်းထဲအထိလဲဘယ်ကနေဒီလေဘယ်သွားတယ်လဲဆိုလိုက်ရှားပါလဲမဟုတ်နာသီးဝလေးမှာပဲဝင်တိုင်းသည် ထွက်တိုင်းသည် ဝင်တိုင်းသည်ထွက်တိုင်းသည်သိထားပါတတိထားနာဒီဝလေးကိုတတိတာထားကိုယ့်ရဲ့စိတ်လေးကိုဘယ်မှမပြေးသေးနဲ့ ဝင်တိုင်းသည်ထွက်တိုင်းသည်ဒီနေ့ဝေဒနာနုပဒနာရှုွက်ကိုသွားတော့မှာအဲ့တော့ ဝင်တိုင်းသည့်ထွက်တိုင်းသည့်တတိလေးကိုကပ်ပြီးတော့အဲ့ဒီမှာတတိလေးရှိမှခံစားမှုဝေဒနာဆိုတာသူကမြင်အောင်ကြည့်လို့ရအဲ့ဒီမြင်အောင်ကြည့်လို့ရတဲ့ခံစားမှုဝေဒနာရှုဖို့ရအတွက်တတိလေးများများထားနိုင်မှသူကရှုလို့ရတယ်တတိအားနဲ့ရင်မရဘူး ဝင်တိုင်းသည်ထွက်တိုင်းသည်ဝင်တိုင်းသည်ထွက်တိုင်းသည်အရင်ဆုံးတတိလေးတာထားကြည့်တတိလေးထားကိုခန္ဓာကိုယ်ကာယတကားမှာလေးလေးတိုးဝင်လိုက်တိုးထွက်လိုက်အဲ့တော့ဝင်လိုက်တော့ထွက်လိုက်ဖြစ်နေတဲ့ခန္ဓာကိုယ်လေးမှာအဲ့ဒီခန္ဓာကိုယ်ရဲ့အပေါ်မှာလဲသူကလေးလေးတိုးထိတဲ့သဘောတိုးဝင်သွားတဲ့သဘောလေး အဲ့ဒီဟာလေးပေါ်မှာလဲကောင်းသဘောခံစားမှု ဆိုးသဘောခံစားမှုအလယ်လတ်ခံစားမှုဆိုတဲ့စိတ်မှာခံစားမှုသူကသုံးမျိုးပေါ်လာတယ်အဲ့ဒါမြင်အောင်ရှုနိုင်တဲ့ပုံကများစပြီးတော့ဝင်လေလေးဝင်နေတဲ့အချိန်လေးမှာကိုယ့်ရဲ့စိတ်ကကောင်းတယ်လို့ခံစားမှုဖြစ်သလားဆိုးတယ်လို့ခံစားမှုဖြစ်သလားအလယ်လတ်တာမန်လေးပဲလားဆိုတော့စစ်ဆေးကြည့် စစ်ဆေးကြည့်သူကဝေဒနာခံစားမှုကိုရှုမှာကာယတကားပေါ်ကနေမှခံစားမှုอ่ะနော်အဲ့တော့တင်းသဘောတောင်သဘောရာသဘောသဘောလေးတွေရှိရင်လည်းအဲ့ဒီရှိတဲ့နေရာတွေကိုပေါ်ပြလိုက်မယ်အဲ့ဒီပေါ်ပြတဲ့သဘောဟာ အဲ့ဒါဖုထပါယုံအာယုံအဲ့ဒီအာယုံကသူ့အတူတခါတည်းပေါ်ပေါ်ပေါ်ပေါ်လာတာပေါ်လာတဲ့အဲ့ဒီဖုထပါယုံကိုအဲ့ဒီအပေါ်မှာရတာလေးယာနာလေးနှွေနှွေလေးထုံထုံလေးဘာပေါ်ပေါ်ပေါ်လာတဲ့သဘောလေးရဲ့အပေါ်မှာ စိတ်ထဲမှာကြိုက်တဲ့သဘောမကြိုက်တဲ့သဘောအဲ့ဒါခံစားတာဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာ ဆိုပြီးတော့ခံစားမှုသဘောလေးသူကပေါ်တယ်အဲ့ခံစားမှုသဘောလေးပေါ်တာကိုမြင်အောင်ကြည့်ပါအဲ့ဒါမြင်အောင်ကြည့်တာကိုတမာရီမရှိရင်မမြင်သေးလို့ဒါကြောင့်မို့နာသီဝလေးကိုခြေတိုင်းကပ်ပြီးတော့တမာရီကိုယူထားခိုင်းတာအဲ့ဒါလေးခန္ဓာကိုယ်ကလည်းတပည့်တော်မပေါ်သေးဘူးဗျဉာဏ်ကလည်းအဲ့လောက်ထိ န္ဓာကိုယ်ပေါ်မှာဝေဒနာ၃မျိုးအမြဲတမ်းဖြစ်နေတာတပည့်တော်မြင်အောင်မရှုနိုင်သေးဘူးဆိုနှာသီးဝါလေးပဲကတ်ထားမျက်စိမှာလည်းဝေဒနာ၃မျိုးမျက်စိနဲ့အစင်းနဲ့တိုက်တဲ့အခါမိမိနှစ်သက်ရင်ဒုက္ခရဲ့ဝေဒနာမနှစ်သက်ရင်ဒုက္ခရဲ့ဝေဒနာနော်တာမန်ပဲဆိုဥပေက္ခဝေဒနာဆိုပြီးတော့အစင်းအာယုံလေးပေါ်မှာပေါ်လိုက်တဲ့အစင်းကမျက်စိနဲ့မြင်ရတဲ့အစင်းကအာယုံ အဲ့ဒါရူပါယုံဆိုတဲ့အာယုံအဲ့ဒီအာယုံကိုခံစားတာက ဝေဒနာဝေဒနာနာငံဟာပါလေခံစားတဲ့သဘောလေးမြင်တာလေးလဲခံစားတယ်ကြားတဲ့အတန်လေးလဲဟောကြားတဲ့အတန်ကတတ္ထာယုံအဲ့ဒါကအာယုံအဲ့ဒီတတ္ထာယုံကိုမှမိမိကသွားပြီးတော့နောက်ကနေမှဒီတန်လေးကကောင်းလိုက်တာညှက်တက်လိုက်တာဆိုပြီးသွားခံစားတာအဲ့ဒါအဲ့ဒါခံစားတာကဝေဒနာ ကောင်းတယ်ဆိုတဲ့အလယ်လတ်ဆိုသုံးမျိုးပေါ့ခံစားမှုသဘောသုံးမျိုးခံစားတာအာယုံရဲ့အပေါ်မှာခံစားတာခံစားမှုကိုရှုမှ ဝေဒနာနုပဒနာခံစားတဲ့သဘောလေးရဲ့ခံစားတာကိုပဲမြင်နေရင်ဒါတမထဝေဒနာဆိုတာခံစားတတ်တဲ့သဘောသိရင်ဒါတမထခံစားတဲ့သဘောလေးအပြက်တွေကိုမြင်အောင်ရှုရင်အဲ့ဒါဝိပဿနာ ခံစားတဲ့သဘောရဲ့အပြက်ကိုမြင်အောင်ရှုပါအခုကတဖြည်းဖြည်းချင်းတတိလေးထားပြီးတော့ခန္ဓာကိုယ်ညံနဲ့လိုက်ပါနာကတရားနာနေရင်းနဲ့ညံကခန္ဓာကိုယ်မှာလှဲ့ပါစစချင်းဘာမှကိုမတွေ့သေးလို့နာသီဝလေးကိုကတ်ခိုက်တာတာနာသီဝလေးကတတိလေးကကတ်ရာကနေပြီးတော့ရားတဲ့သဘောရွာရွာသဘောမွားမွားသဘောတင်းတဲ့သဘော ပေါ်ရင် ပေါ်ရင်ပေါ်တာနဲ့စိတ်ကသွားသွားသိမယ်သိရင်အဲ့ဒီသဘောကိုအခုလိုက်တော့ လိုက်မှာအဲ့ဒါလိုက်မယ်ဆိုတော့အရင်ဆုံးဒါအခုအခြေခံလေးဒါရှုရမယ့်နေရာလေးတွေမျက်စိမှလည်းရှုရမှာပဲနားနဲ့အသံနဲ့ကြားရင်လည်းဝေဒနာ၃မျိုးနှာခေါင်းနဲ့အနံ့နဲ့တိုက်ရင်လည်းဝေဒနာ၃မျိုးရှားနဲ့အရသာနဲ့စားနေတဲ့အချိန်မှလည်းဝေဒနာ၃မျိုးဒါတွေဖြစ်တတ်တာတွေကိုပြောပြတာအဲ့တော့ကာယတကားပေါ်မှာကာယကြည်တတ်တဲ့ဖုဒ္ဓပတ်နဲ့တွေ့တဲ့အခါကျတော့တောင့်တင်းထုံကျင်ကြိုက်ခဲပြီးတော့အဲ့မှာ ဖုရဘာယုံဆိုတဲ့အဲ့ဒီအာယုံတွေပေါ်လာတာပေါ်လာတဲ့အဲ့ဒီအာယုံတွေပေါ်မှာခံစားတတ်တဲ့ဝေဒနာနံကိုရှုပါခံစားတတ်တဲ့ဝေဒနာနံအဲ့ပေါ်ပြတဲ့အဲ့ဒါအာယုံတွေအဲ့ဒီအာယုံကိုသူကသွားပြီးတော့ပူတယ်တောက်တယ်တင်းတယ်ဆိုပြီးတော့သူကပူရင်ပူတယ်ပူတယ်ရှုအေးအေးတယ်အေးတယ်ရှုမရဘူးအဲ့လိုမရှုအောင်အဲ့ဒါအာယုံရဲ့အပေါ်မှာသွားပြီးတော့အဲ့ဒါပြဉ္ညာတွေတင်းနေတာ ဝါဖုရပါယုံနေသူကသူပေါ်ပြတာပေါ်ပြတော့မှတင်းတယ်တောက်တယ်ထုံတယ်ကျင်းတယ်လို့သွားပြီးတင်ညာပေးတာအဲ့ဒါဒေဂနာနီမှာအဲ့တင်ညာနဲ့ဒါအပေးမှပြီးသေးရင်အဲ့ဒါအော်ဟစ်ပြီးသေးရတော့ဒါပူတယ်ပူတယ်ပူတယ်ကြိုက်တယ်ကြိုက်တယ်ကဲကြပါအောင်ယူကြပါအောင်ဆိုပြီးတော့အဲ့ဒီမှာတဏမီဒိဋ္ဌိမီဒေါသမီတောက်ရတာနော်အခုကအဲ့ဒီမတောက်တော့ဘဲနဲ့စိတ်ကိုငြိမ်းအေးအောင်ထားပြီးတော့ ပရိစ္ဆသမုပ္ပါစိတ်ရကိုပြအောင်ဒီနေ့ကြိုးစားမယ်ကျင့်စဉ်မနှောနဲ့ဓမ္မတွေ့တဲ့အခါမှလည်းစိတ်ထဲမှာတွေးမှုတောမှုကြံစည်မှုတာယုံသမီးအာယုံဆွေအာယုံမျိုးအာယုံဆိုတယောက်တည်းတွေးတော့နေတဲ့အာယုံတွေကြံစည်မှုတွေအဲ့ဒါလည်းဖြစ်တယ်ဒါမျက်စိမှာလည်းဖြစ်တယ်နားမှာဖြစ်တယ်နှာခေါင်းမှာဖြစ်တယ်ရှားမှာဖြစ်တယ်ကိုယ်ပေါ်မှာဖြစ်တယ် မနှောမှာဖြစ်တယ်ဆိုပြီးတော့ဒါဌာန6ခုမှာဝေဒနာဖြစ်တဲ့နေရာတွေပဲအဲ့ဒီထဲမှာအထူးအဖြင့်တော့ဦးဇင်းတို့ကကာယတကားကအရင်ဆုံးစောင့်ပြီးတော့ရှုမှာကာယတကားအဆောက်ရှုမှာ ဘောတွေပေါ်ပြနေပြီလားပေါ်ပြရင် ပေါ်ပြတဲ့သဘောကိုညင်အောင်လိုက်ရှုတောင့်သဘောလေးသဘောလေးတောင့်တယ်လို့ပြောတာမဟုတ်သဘောလေးအဲ့ဒါပြည့်ညက်လို့မပိုင်ပြောမရဘူးပရမတ်ဆိုတာကသူ့ကြီးပဲတက်တက်ပြောလို့မရဘူးပြည့်ညက်နဲ့တင်းပြီးမှပြောမှဒါပေမဲ့သူ့ကိုစွဲလို့တော့မရဘူးဒီပြည့်ညက်ကြီးကိုစွဲလို့မရဘူးပရမတ်ကသဘောပေါက်အောင်လို့သူ့ကိုပြည့်ညက်ကိုယူပြောရတာ ပရမတ်ကလည်းဘယ်မှာရှိအဲ့ပြဉ္ညာထဲမှာပဲရှိလို့ဒီခန္ဓာကိုယ်ကြီးကအခုထိုင်းနေတာကြီးကပြဉ္ညာယုတ်ကြီးဒါပြဉ္ညာယုတ်ကြီးအခုမျက်စိနဲ့မြင်ရတာပြဉ္ညာယုတ်ကြီးပြောတာမျက်စိနဲ့မြင်ရတဲ့ပြဉ္ညာယုတ်ကြီးခေါင်းတို့ခြေတို့ကိုယ်တို့လက်တို့နော်အဲ့ဒါအကုန်လုံးပြဉ္ညာယုတ်ကြီးအဲ့ဒါပြဉ္ညာလို့တင်ပြီးပြောထားတာ ခေါင်းကြီးကိုကြီးခြေကြီးလက်ကြီးနော်ပူတယ်တောက်တယ်တင်းတယ်ကြိုက်တယ်ဆိုတာပညာလို့ပြောတာပညာသဘောအဲ့ဒါပညာခန္ဓာကြီးအဲ့ဒီပညာခန္ဓာကြီးထဲမှာပရမတ်ကိုရှာပရမတ်ရဲ့သဘောကအခုရားတာလေးပေါ်တယ် အဲ့ရာတာလေးကနည်းနည်းရာရာကနေပြီးတော့များများလေးတိုးပြီးဖြစ်လာအဲ့ဒါပြောင်းလဲနေတဲ့သဘောပဲအဲ့ပြောင်းလဲနေတာဘာလဲမြတ်စွာဘုရားကရုပ်သဘောတဲ့အဲ့ရုပ်သဘောပြောင်းလဲနေတဲ့သဘောကဘယ်မှာလဲဒီရူပခန္ဓာဆိုတဲ့ဒီခန္ဓာကြီးပေါ်မှာဖြစ်တာအဲ့ဒါရုပ်ခန္ဓာကြီးပေါ်မှာရူပခန္ဓာဒီရုပ်ခန္ဓာကြီးပေါ်မှာ ပြောင်းလဲနေတဲ့သဘောလေးတွေပေါ်ပြလိုက်မယ်ဘာမှပြောင်းတာကိုတပည့်တော်တော့မရှိသေးဘူးဖះဆိုရင် နာသီးဝလေးမှာတာလေလေးတတိလေးထားကတ်ထားကတ်ထားရင်နာသီးဝလေလေးမှာကြည့်ကြည့်ဝင်တဲ့လေလေးဝင်လိုက်တယ်ပြီးရင်ဆုံးသွားပြောင်းလဲသွားပြန်တခါပြန်ပြီးထွက်ရပြန်ဟောက်ပြန်ပြောင်းလဲနေတဲ့သဘောတွေ ငြိမ်းမနေဘူးတီးမနေဘူးလေလေးကဝင်မြန်ပြီတခါထွက်ရပြန်ပြီတခါလေလေးရှူသွင်းရပြန်ပြီတခါထုတ်ရပြန်ပြီဖောက်ပြန်ပြောင်းလဲနေတဲ့သဘောတွေတောင့်လာပြန်ပြီခန္ဓာကြီးကတော့နေတင်းသဘောပေါ်လာပြန်ပြီ သဘောပေါ်ပြတဲ့သဘောလေးကိုညာနဲ့မြင်အောင်ကြည့်တင်းတဲ့သဘောလေးတွေတောင်းတဲ့သဘောလေးတွေသဘောလေးတွေကိုမြင်အောင်ကြည့်တင်းသဘောတွေတောင်းသဘောတွေသဘောလေးတွေမြင်အောင်ကြည့် ရုပ်ပတိတိရူပံဖောက်ပြန်ပြောင်းလဲနေလို့ရုပ်သဘောတဲ့အဲ့ဒီပရမတ်ယုတ်ကညာနဲ့ပဲမြင်အောင်ကြည့်လို့ရတယ်တင်းသဘောတောင်သဘောသဘောလေးတွေပေါ်ပြတာလေးကိုမြင်အောင်ကြည့်ရင်တင်းတာလေးကသူ့အတူပြောင်းနေတာနည်းနည်းတင်းတယ်များများတင်းတယ်တင်းတာလေးတောက်နာကြီးဖြစ်သွားပြန်တယ်တောက်နာနေထုံနာဖြစ်သွားတယ်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 မြတ်စွာဘုရားတော့ရုပ်သဘောသူသဘောသူဆောင်းနေတာအဲ့ဒါမှာငါသူတစ်ပါးယောက်ျားမိန်းမမရှိဘူးချက်သားလို့ဘုရားကဟောတာကိုကအဲ့ဟာကိုသွားပြီးငါကိုငါဟာငါဥစ္စာငါလို့စွဲတာငါဆိုတာမရှိပါလားငါဥစ္စာဆိုတာမရှိပါလားသဘောလေးပဲရှိတယ်တင်းသဘောလေးတောင်သဘောလေး ဟူသဘောလေးအဲသဘောလေးသဘောလေးတွေပဲသူ့ဟာသူ ရှိတာအဲ့ဒီသဘောလေးတွေဟောက်ပြန်ပြောင်းလဲနေတဲ့သဘောလေးတွေပဲရှိတာအဲ့ဒါကိုဉာဏ်ထဲမှာမြင်အောင်ကြည့်ပရမတ်ယုံနံဆိုတာပကတိမျက်စိနဲ့ကြည့်ပြီးပြောလို့မရဘူးလက်နဲ့ကင်ပြလို့မရဘူးဉာဏ်နဲ့ပဲသိရတယ်ဉာဏ်နဲ့ပဲသိရတယ်အဲ့ဒါဖောက်ပြန်တတ်တဲ့ရုပ်သဘောကြီး သူသဘောကြီးသူဆောင်တာသူသဘောသူဆောင်နေတဲ့အဲ့ဒီသဘောထဲမှာရုပ်ကိုအရင်ဆုံးမြင်အောင်ကြည့်ရုပ်လက္ခဏာနေမှာပြီးနာမ်လက္ခဏာကိုဖမ်းမှာအရင်ဆုံးရုပ်လက္ခဏာတွေရဲ့တင်းသဘောတောင့်သဘော ပူသဘော အေးသဘောထုံသဘောကျင်းသဘောသဘောတွေတမျိုးပြီးတမျိုးဘလို့ပြောင်းနေတာလဲလို့ရုပ်လက္ခဏာမြင်အောင်ကြည့်ပါ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 ကြည့်အဲ့ဒါကိုကနေမှမပြောင်းပါနဲ့လို့ဘလို့မှပြောလို့မရဘူးတားလို့မရဘူးစီးလို့မရဘူးဟောက်ပြန်နေတဲ့သဘောပြောင်းလဲပြီးနေတဲ့သဘောသူသဘောသူဆောင်းနေတဲ့သူ့အလုပ်သူလုပ်နေတာကိုညံထဲမှာမြင်အောင်ကြည့်ညံထဲမှာမြင်အောင်ကြည့်တော့မှာ တက္ကာယဒိဋ္ဌိရုပ်ပေါ်မှာဒိဋ္ဌိပြုတ်တာ။အော်ထင်ရှားရှိတယ်ဒီခန္ဓာကိုယ်ကြီးပေါ်မှာခေါင်းကိုခြေလက်တန်တန်လို့ပြည့်ညက်တွေပေးပြီးငါခေါင်းငါကိုငါခြေလို့လုပ်ခဲ့တာ။အခုတော့ငါမဟုတ်ပါလား။သူသဘောသူ ဆောင်နေတာတက်တက်ပဲရှိပါလား။ငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ပါလား ရုပ်ရဲ့သူသဘောသူဖောက်ပြန်တဲ့သဘောပဲတင်းသဘောလေးတွေတောင်သဘောလေးတွေသဘောလေးတွေသူကသူပေါ်ပြနေတာသူ့လောက်သူလောက်နေတာကိုယ်နဲ့လည်းမပိုင်ဘူးကိုယ်လည်းမဆိုင်ဘူးအစိုးလည်းမရဘူးညံနဲ့တခါတည်းမြင်အောင်ကြည့်ခဲ့ပါခန္ဓာကိုယ်ကညံနဲ့စိုက်ကြည့် လောမသမာဓိမရရင်အဲ့နှာသီးဝတွန်းသဘောကံသဘောလေးကိုတတိပြန်ထားရုပ်ရဲ့သဘောရုပ်ရဲ့လက္ခဏာတွေထင်ထင်ရှားရှားပိုင်းပိုင်းခြားခြားမြင်အောင်ရှုတတ်အောင်လို့ရုပ်လက္ခဏာကိုရှုပြီးမှနာကခံစားတဲ့သဘောကိုလိုက်လို့ရမှာလို့ဆိုရင်စိတ်ကဘယ်နေမှမသိဘူး ရောပြီးတော့ရုပ်ရဖောက်ပြန်တဲ့သဘောသူသဘောသူဆောင်းနေတာသူ့လောက်သူလောက်နေတာအဲ့ဒါမှာငါသူတစ်ပါးယောက်ျားမိန်းမဆိုတာမပါဘဲနဲ့အဲ့ဒါကိုသူကသွားပြီးတော့ကိုကသွားပြီးတော့ငါသူယောက်ျားမိန်းမသွားလောက်တာအဲ့ဒါတကယ်ရှိသလားညာနဲ့စစ်ကြည့် ရုပ်သဘောတွေကသူ့သဘောသူဆောင်းနေတာအဲ့ဒီပေါ်မှာငါကငါဟာလို့တာစွဲလန်းတာနေရတာဘာတစ်ခုမှကိုပိုင်တာမရှိဘူးဘာတစ်ခုမှအစိုးရတာမရှိဘူးသူ့လောက်သူ့လောက်နေတာသူ့သဘောသူဖောက်ပြန်နေတဲ့သဘောတွေပြောင်းလဲနေတဲ့သဘောတွေပဲရှိတယ်သူ့သဘောသူဖောက်ပြန်တဲ့သဘောပြောင်းလဲနေတဲ့သဘောတွေအဲ့ဒါတွေကိုငါကငါဟာငါဥစ္စာမယူပဲနဲ့ဩရုပ်ရဖောက်ပြန်တဲ့သဘောပါလား ငါမပိုင်ပါလားအစိုးမရပါလားရုပ်တရားတွေဟာခြေသားတို့မင်းတို့ကိုယ်ပိုင်မဟုတ်ဘူးတဲ့မင်းတို့အစိုးမရဘူးအစိုးမရတဲ့ဖောက်ပြန်ပြောင်းလဲနေတတ်တဲ့ရုပ်ရသဘောတွေအဲ့ဒီရုပ်သဘောတွေကိုညာနဲ့မြင်အောင်ကြည့် ရုပ်ရဲ့လက္ခဏာပါလေဖောက်ပြန်ပြောင်းလဲတတ်တဲ့သဘောပဲရုပ်ရဲ့လက္ခဏာကဖောက်ပြန်ပြောင်းလဲနေတဲ့သဘောပဲရှိတာကိုညာထဲမှာကိုယ်ပိုင်ညာကိုယ်ပိုင်အသိနဲ့မြင်အောင်ကြည့်သူများပြောလို့မြင်တာမဟုတ်ဘူးကိုယ့်ရဲ့ညာနဲ့ကို ခန္ဓာကြီးတွေကအော်တင်းတာလေးကနေပြောင်းသွားပြန်ပြီအခုတောင်းတာလေ ရိတ်ကလေးရိတ်ကလေးဒိတ်ကလေးဒိတ်ကလေးရွာရွာရွာရွာမွားမွားမွားမွားနဲ့အော်တကောလုံးစက်ကြီးတစ်လုံးကိုနှိုးထားသလိုပြောင်းဆန်နေအောင်ဖောက်ပြန်ပြောင်းလဲနေတာပါလားရုပ်သဘောတွေတမာဒီအားလေးကောင်းလာတဲ့ပုဂ္ဂိုလ်ကယဉ်ညွန့်တို့ငယ်ဒိတ်တို့ဆိုပိုသိတာတဲ့ဒိန်ဒိန်ဒိန်ဒိန်ဒိန်ဒိန်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ရရွာရွာရွာမောမောမောမော ခန္ဓာဆိုတဲ့လောကကြီးတစ်ခုလုံးအကုန်လုံးတုံလှုပ်နေတာတဲ့ညဆိုဖေဟာနော်အကုန်လုံးကိုဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရွရွရွရွမောမောမောမောအတွင်းထဲမှာဥတွေကလေးသားတွေကျန်တာတွေကလည်းသူ့အတူအလုံးလုံးနေရတာအစာချက်တဲ့ဟာတွေကလည်းချက်နေရတာသူ့လုံးသူလုံးနေတော့ ငြိမ့်နေလို့မရဘူးခန္ဓာကြီးတစ်ခုလုံးကတဒိမ့်ဒိမ့်နဲ့တရိပ်ရိပ်နဲ့တရွရွနဲ့တမော့မော့နဲ့ခန္ဓာကြီးတစ်ခုလုံးကဒိမ့်ဒိမ့်ရိပ်ရိပ်ရွရွမော့မော့နဲ့သူသဘောသူဆောင်းပြီးတော့သူ့လောက်သူလောက်နေသဘောတွေသူ့ဟာနဲ့သူပြောင်းနေတာတွေ ကြောင့်မို့ရုပ်ရဲ့လက္ခဏာဖောက်ပြန်ပြောင်းလဲတတ်တဲ့သဘောမျက်စိနဲ့ကတော့ပြဉ္ညာယုံကြည်ပဲမြင်လို့ရတာပရမတ်နဲ့သေချာကြည့်မှဖောက်ပြန်တတ်တဲ့သဘောတွေပြောင်းလဲတတ်တဲ့သဘောတွေခန္ဓာကိုယ်ကဘလို့မှမတွေ့ဘူးဆိုနှာသီးဝလေးရဲ့တွန်းသဘောကံသဘောလေးသူ့သဘောသူပြောင်းနေတာလေးကိုမြင်အောင်ကြည့်ငြိမ်းမနေဘူးအဲ့ဒါလေးကပြောင်းပြီးတော့နေတဲ့သဘောလေး ရုပ်လက္ခဏာကိုပိုင်းခြားပြီးတော့အရင်ဆုံးသိအောင်ပြီးရင်နာမ်လက္ခဏာကိုရှုကြံလို့ရုပ်တွေကိုပြန်ပြီးတော့သုံးသပ်တာဒီရုပ်သဘောတွေဟာဘယ်လိုလဲမြဲသလားမမြဲဘူးလားဉာဏ်နဲ့မြင်အောင်ကြည့်ခိုင်းတာ အဲ့ဒီသဘောလေးတာဉာဏ်ဉာဏ်နဲ့မြင်အောင်ကြည့်ပြောင်းနေတဲ့သဘောလေးတွေဝိပဿနာဉာဏ်ဉာဏ်လောက်ဒီလောက်က ဉာဏ်လို့ဖြစ်တဲ့ဝိပဿနာလို့ကဒါကြောင့်မို့ပြင်းလဲရှုမပြင်းလဲရှုဒီလိုရှုရတာပဲဟိုကသမထကျတော့နှာသီးဝဝင်နေထွက်တယ်ဝင်နေထွက်တယ်သူဒါရတီးပြီးတော့နေအောင်လို့ငြိမ်အေးပြီးတော့သူတို့ကတော့သွားတာသမထတော့ဝိပဿနာတော့မဟုတ်ဘူးအပြက်တွေမြင်အောင်အဖြစ်တွေမြင်အောင်အပြက်တွေမြင်အောင်လိုက်ပြီးတော့ကြည့်နေရတာကြည့်နေရတာဝိပဿနာရဲ့အလုပ်က ညာလို့ခန္ဓာကြီးကြည့်လိုက်လို့ရှိရင်သူသူဖြစ်ပြပြောင်းလဲနေတဲ့သဘောကြီးတွေဒါတွေကိုမြင်အောင်ကြည့်နေရတာတလောကလုံးတပြုံပြုံနဲ့တယုံယုံနဲ့ဖောက်ပြန်ပြောင်းလဲနေရတဲ့သင်္ခါရလောကကြီးအဲ့သင်္ခါရလောကကြီးထဲမှာကိုကနေပြီးတော့သင်္ခါရလို့မမြင်ဘူးဖောက်ပြန်ပြောင်းလဲနေတဲ့သဘောတွေမမြင်ဘူးငါကိုငါဟာငါဥစ္စာပဲမြင်ပြီးတော့ ဒိဋ္ဌိမိတွေတောက်ကြဒေါသမိတွေတောက်ကြငါကိုငါဟာငါဥစ္စာငါသားငါသမီးငါဆွေငါမျိုးငါနိုင်ငံငါလူမျိုး ဆိုပြီးတော့အမျိုးမျိုးစွဲကြတာအဲ့စွဲပြီးတော့အကုသိုလ်မိတွေတောက်လောင်ကြတာအဲ့တော့ဘုရားသာသနာနဲ့တွေ့လို့ဩဒီရုပ်တွေဟာဒီလိုမမြဲဘူးရုပ်ရသဘောတွေဟာ မြဲတမ်းဖောက်ပြန်နေတဲ့သဘောရှိတယ်ပြောင်းလဲနေတဲ့သဘောရှိတယ်ဒီယုံနဲ့ဒီနာဟာဖောက်ပြန်ပြောင်းလဲတတ်တဲ့သဘောပဲဉာဏ်ထဲမှာမြင်အောင်ကြည့်ဝိပဿနာကုသိုလ်လက်ဖြောက်တစ်ချက်တည်းတစ်ချက်တည်းကလေးသိမ့်နဲ့ချီတဲ့ဝိပဿနာကုသိုလ်လူကြီးတွေဖြစ်နေတာဒီနေ့တရားထိုင်တဲ့အချိန်ကိုယ့်ရဲ့ခန္ဓာနဲ့အသက်ကိုလည်းဖះကိုလည်းလှူခဲ့ပြီး အဲ့တော့ဒါနာကုစုငါးပါးသီလတွေလည်းစောင့်တည်ခဲ့ပြီသီလကုစုနော်အိန္ဒိယသံဝရသီလတဲ့မျက်စိတွေလည်းရှောက်မကြည့်တော့ဘူးနားတွေလည်းဟိုအာယုံဒီအာယုံနားမထောင်တော့ဘူးတရားလေးနားထောင်ပြီးတော့ယုံ nant ဖြစ်ပျက်တွေကိုလောက်တာအိန္ဒိယသံဝရသီလလည်းဒါပြည့်စုံလာအခုဝိပဿနာဉာဏ်တွေလည်းပွားနေဒီတထိုင်တွင်မိမိတို့လုံနေတဲ့အလုပ်ဟာပေါ့ပေါ့သေးသေးမဟုတ်ဘူးအမြတ်ဆုံးဖြစ်တဲ့ကုစုထူးကြီးဒါနသီလဘာဝနာကို အကုန်လုံးလောက်နေတာနော်ဘာဝနာရိုးရိုးဘာဝနာမဟုတ်ဝိပဿနာဘာဝနာအားကြောင့်မို့ရှုပါတတိထားကြည့်ပါစိတ်တွေဟိုပြည့်ဒီပြည့်အပြည့်မခံနဲ့ဟိုရောက်ဒီရောက်အရောက်မခံနဲ့တင်းသဘောတောင့်သဘောသဘောပေါ်ပြရင်ဖြုတ်မပြစ်နဲ့အောင်နော်သိခံပြီးရှုရမှာနော်တင်းသဘောပေါ်တာတောင့်သဘောပေါ်တာအဲ့ဒါကိုညံနဲ့မြင်အောင်ကြည့်သေးခြင်းလို့အခု ညံလေးနဲ့အဲ့ဒီဟာပေါ်လာမှကြည့်လို့ရပေါ်လာတဲ့ခါကျတင်းသဘောလေးပေါ်လာဩရုပ်ရဖောက်ပြန်တဲ့သဘောလို့ပေါ့ဖောက်ပြန်တဲ့သဘောကိုမရှုနိုင်ရင်တင်းတယ်တင်းတယ်တင်းတယ်ဆိုတော့တင်းတာကြီးကိုအဲ့ဒါဥပါဒံစွဲသွားပြီတင်းတာကြီးကို မကြိုက်ဘူးမကြိုက်တော့ဟောဒေါသမိဖြစ်ပြီးတောက်ပြီငါနာတယ်ငါကြိုက်တယ်ဆိုတော့ဟောဒိဋ္ဌိမိတွေတောက်ပြီငါလှုပ်ချင်အောင်လှုပ်မယ်ဆိုတော့ဟောမာနာမိတွေတောက်ပြီနော် သက်တာရဘလို့ရအောင်လုပ်ရမလဲသက်တာရကိုလက်ပတ်ပြီးတော့ရှာဖွေနေတာနော်ဘလို့ပြင်ပေးရင်သက်တာမလားဒီလိုပြင်ပေးရင်သက်တာမလားအဲ့ဒါတဏှာလောဘအဲ့ဒီတဏှာလောဘမီးတွေဒိဋ္ဌိမီးတွေဒေါသမီးတွေစိတ်တန်တန်မှာအဲ့ဒါတောင့်နေတာအဲ့ဒါရုပ်ကိုယုံမှန်းမသိလို့ရုပ်ရဲ့သဘောဟာဖောက်ပြန်နေတဲ့သဘောပြောင်းလဲနေတဲ့သဘောလို့အဲ့ဒါအမှန်မြင်အောင်မရှုနိုင်လို့အာကုသိုလ်တွေဝင်သွားတာ အာကုသိုလ်မြည်တွေတောက်သွားတာအဲ့ဒါကိုအမှန်မြင်အောင်အမှန်သိအောင်ရှုရမယ်တဲ့ဦးဇင်းတို့တရားတော်မတွေရုပ်သဘောတွေသူသဘောသူ ဆောင်းဆောင်ဆောင်းဆောင်နေတဲ့သဘောတွေဟာငါသဘောလည်းမဟုတ်သူဖြစ်ချင်တာဖြစ်နေတာသူသဘောသူ ဆောင်းနေတာငါကိုမဟုတ်ငါဥစားမဟုတ်ငါမဟုတ်ပါလားညာထဲမှာအဲ့လိုအမြန်ရှုလိုက်လို့ရှိရင်အဲ့ဒီမှာဒေါသလည်းမဖြစ်တော့ဘူး ငါနာတယ်ငါကြိုက်တယ်လည်းမဖြစ်တော့အဲကြောင့်မို့ရုပ်ရဖောက်ပြန်တဲ့သဘောတွေဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့သုံးသပ်ပါရုပ်တွေပြောင်းတိုင်းပြောင်းတိုင်းမှာသွားသွားပြီးညွတ်ညွတ်ပြီးသိတာနာအဲ့ဒါ နာဝေဒနာဘာလို့လဲခံစားတတ်တဲ့သဘောရှိတယ်အဲ့ဒီမှာနှစ်မျိုးဒါလေးကရှင်းအောင်လေးနာလေးတက်တက်ဆိုရင်ပေါ်တာကိုသွားညွတ်တတ်တဲ့သဘောရှိတာနောက်ကခံစားတတ်တဲ့သဘောကဝေဒနာလို့ခေါ်တာဒါပေမဲ့အဲ့ဒီနှစ်ခုကမြတ်စွာဘုရားကဖျားမို့တာ ခွဲနိုင်တာအဲ့တော့ကြံတဲ့တာမန်လူကတော့မခွဲနိုင်ဘူးမြတ်စွာဘုရားကတော့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 ဝေဒနာခန္ဓာဖွဲ့ပြလိုက်တာခန္ဓာဖွဲ့လိုက်တော့ဝေဒနာဝေဒနာခန္ဓာဟိုဘက်ကပူတယ်တောက်တယ်တင်းတယ်ခေါင်းကိုခြေလက်လို့တင်ညာပေးတာနဲ့ဟိုကဝေဒနာတင်ညာလွဲပြီးကြံတဲ့စေတသိက်50အဲ့ဒီမှာသင်္ခါရဆိုတဲ့စေတနာလေးဥဆောင်တဲ့စေတသိက်50ကိုသင်္ခါရခန္ဓာလို့သူဖွဲ့ပေးလိုက်တယ်ဖွဲ့ပေးလိုက်တဲ့အခါကျတော့သိတတ်တဲ့ဝိညာဉ် ဟိုဘက်ကခံစားတတ်တဲ့ဟာကဝေဒနာဆိုတဲ့စေတသိက်ထဲမှာပါတယ်ဒါပေမဲ့စိတ်နဲ့စေတသိက်ကဖြစ်တူပြက်တူရောက်မို့ဦးဇင်းတို့ကဒီနေ့ရှုတဲ့အခါမှာဝိညာဉ်ကိုမရှုတော့ဘဲနဲ့ဦးဇင်းတို့ကခံစားမှုကိုရှုမှာရုပ်ကဖောက်ပြန်တယ်နာကဘာလို့တက်လဲနာသဘောကခံစားတတ်တယ်ခံစားတတ်တဲ့သဘောလေးကိုစိတ်ထဲမှာမြင်အောင်ကြည့် တင်းသဘောပေါ်ပြလိုက်တာလေးကိုကိုယ်စိတ်ထဲမှာကောင်းတယ်လို့ခံစားတာလားဆိုးတယ်လို့ခံစားတာလားအလယ်လက်ခံစားမှုလားဆိုတော့ဟောခံစားမှုတစ်မျိုးမျိုးပေါ်လာပါလိမ့်မယ်အဲ့ဒါလေးကညံလေးနဲ့ကြည့်နိုင်မှမြင်တာနော်သဘောလေးကိုညံလေးနဲ့ကြည့်တဲ့အခါကျမှ စိတ်ထဲမှာမခံရင်တဲ့သဘောလေးမခံတာဖြစ်နေတဲ့သဘောလေးမခံသည့်မခံတာဖြစ်နေတဲ့သဘောလေး ကောင်းတယ်ဆိုပြီးတော့ခံစားနေတဲ့သဘောလေးဆိုးတယ်ဆိုပြီးခံစားနေတဲ့သဘောလေးကဘယ်မှာဖြစ်တာလဲစိတ်မှာဖြစ်တာဝေဒနာဆိုတာနာနန္တရားဟာဘယ်မှာလဲစိတ်ထဲမှာပဲဖြစ်တာပေါ့ရုပ်မှာဖြစ်တာမဟုတ်ဘူးရုပ်ကသူ့အလုပ်သူ လုပ်ပြတာတင်းတာကနေတောက်တာပြောင်းထုံတာကနေကျင်တာပြောင်းကြိုက်တာကနေခဲတာပြောင်းရုပ်ကသူ့အလုပ်သူပြောင်းပြတာကို ဖောက်ပြန်တာကိုသွားပြီးခံစားတာကဝေဒနာနံရဲ့အလုံးဝေဒနာနံရဲ့အလုံးကသူ့အတူခံစားပြက်ခံစားပြက်အဲ့သူခံစားပြက်တာပဲရှိတယ်ဝေဒနာရဲ့နံသဘောခံစားတဲ့သဘောအရင်ဆုံးမြင်အောင်ကြည့်ဝေဒနာသဘောပါလေခံစားတတ်တဲ့သဘောလေးရတာလေးပေါ့ရတာလေးပေါ်မှာသွားပြီးတော့အဲ့ဒီ ၃မျိုးတစ်မျိုးမျိုးနဲ့ခံစားမှာပဲကောင်းတယ်လို့ခံစားရင်ခံစားမယ်မိမိမနှစ်တိုင်းဆိုးတယ်လို့ခံစားမယ်တာမန်အားဖြင့်ဆိုရင် အလယ်လက်ခံစားမယ်အဲ့ဒီခံစားမှု ဝေဒနာ၃မျိုးကဥစဉ်တို့ဒကာဒကမတွေအဲ့ဒါဘယ်တော့မှအဲ့ဒါမပြောက်ဘူးအချိန်တိုင်းမှာရှိနေတာအချိန်တိုင်းမှာရှိနေတာဝေဒနာ၃မျိုးอ่ะကြောင့်မို့ ဝေဒနာအလုံးကုန်ရင်နိဗ္ဗာန်ရောက်တာပဲဝေဒနာဆိုတာသူကသူခံစားတတ်တဲ့သဘောဒီသုံးမျိုးอ่ะမျက်စိမှာလည်းခံစားတတ်တဲ့သဘောနားလျာကိုမနှောဘာပေါ်ပေါ်ပေါ်ရာဒီမှန်သမျှမှာသွားသွားပြီးခံစားတတ်တဲ့သဘောအဲ့ဒီခံစားတတ်တဲ့သဘောလေးကိုညံနဲ့မြင်အောင်ကြည့်ညံနဲ့မြင်အောင်ကြည့် စိတ်မှာခံစားတဲ့သဘောလေးတပည့်တော်တို့ကတော့ပေါ်သေးဘူးဖျားဆိုရင်အဲ့မဲ့ရုပ်တွေကိုပြောင်းလဲနေတဲ့ရုပ်တွေကိုမြောင်ကြည့်ရုပ်တွေပြောင်းတာပြောင်းတာပြောင်းလဲနေတဲ့သဘောတွေသူသဘောသူဆောင်းနေတာစိတ်ကမမြင်လို့ရှိရင်ညာကတွေးဝဲပြီးတော့မျောပြီးတော့လွတ်နေမှာဆိုလို့ရုပ်ပေါ်မှာနာမ်ပေါ်မှာတစ်ခုပေါ်မှာတတိကိုထားနေရမယ်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 တွန်းလိုက်ကန်လိုက်ရိပ်ရိပ်ရိပ်ရိပ်ဖြစ်လိုက်ဒိတ်ဒိတ်ဒိတ်ဒိတ်ဖြစ်လိုက်ရွာရွာရွာရွာဖြစ်လိုက်မောမောမောမောအာဖြစ်လိုက်သူသဘောသူဆောင်းနေတာအဲ့ဒါမှငါသဘော ဆိုတာမရှိဘူးငါကိုဆိုတာမရှိဘူးငါဥစ္စာဆိုတာမရှိဘူးအော်သူ့လို့သူလုံနေကြပါလားရုပ်သဘောတွေသူ့လို့သူလုံနေတာတွေကိုအဲ့ဒါဝေဒနာနံခံစားတာခံစားတာဝေဒနာ ဝေဒနာသည်ဘာလဲဝေဒနာသည်နံတရားလေးစိတ်ကလေးထဲမှာဖြစ်တာစိတ်လေးထဲမှာကောင်းသဘောသိုးသဘောကောင်းယတ္တဆိုယတ္တဆိုတဲ့သူ့ရဲ့ခံစားမှုသဘောလေးတွေကောင်းသဘောသိုးသဘောလေးခံစားတတ်တာလေးကိုမြင်အောင်ကြည့် ခံစားတတ်တဲ့သဘောလေးထုံသဘောလေးပေါ်မှာနှစ်သက်မှုနဲ့ခံစားနေရလားမနှစ်သက်မှုခံစားနေရလားဉာဏ်ဟာကြည့်ရင်မြင်တယ်ဒီဟာကြီးတော့ငါမကြိုက်ဘူးဒီထုံသားကြီးကဘယ်တော့ပြောက်မယ်မသိဘူးဆိုဟောအဲ့ဒါမခံစားခြင်းဒုက္ခဝေဒနာအော်ဒီတွေ့ထီလေးကတော့ကောင်းလိုက်တာ ဒုက္ခဝေဒနာဒီတိုင်းပဲဖာသီဖာသာပဲဆိုဥပေက္ခဝေဒနာအဲ့ဒါမနဲ့မိုးလေးကနေမိုးချုပ်သေသည်အထိအဲ့ဝေဒနာ၃မျိုးကခန္ဓာကိုယ်ကာယတကားပေါ်မှာဖြစ်နေမှာဒုက္ခဝေဒနာချုပ်သွားရင်ဒုက္ခဝေဒနာလာမယ်ဒုက္ခဝေဒနာဒုက္ခဝေဒနာမဖြစ်ရင်ဥပေက္ခဝေဒနာဖြစ်နေမှာပဲမျက်စိမှာလည်းအဲ့ဝေဒနာ၃မျိုးတဏှေကုန်ဖြစ်နေတာတခုမဟုတ်တခုဖြစ်နေတာနားမှာလည်းဖြစ်နေတာပဲနှာခေါင်းမှာလည်းဖြစ်နေတာပဲ ကိုယ်မှလည်းဖြစ်နေတာပဲမနှောမှလည်းဖြစ်နေတာဝေဒနာသုံးမျိုးကသူ့သဘောသူဆောင်းနေတာအဲ့တော့ဒုက္ခဝေဒနာဖြစ်နေတာလားဒုက္ခဝေဒနာဖြစ်နေတာလားကိုယ်ခန္ဓာကိုယ်ပေါ်မှာခံစားတတ်တဲ့သဘောလေးတာဘလို့ခံစားနေတာလဲဆိုညံနဲ့မြောင်လိုက်ကြည့်တတိထားပြီးရှုမှမြင်တာနော်ကိုယ်စိတ်ကိုပြန်ပြန်ပြီးတတိထားရတာတင်းသဘောလေးတောင်းသဘောလေး ဥသဘောလေးအေသဘောလေးအဲ့သဘောလေးပေါ်မှာနံဝေဒနာဘလို့ခံစားနေရလဲကိုညံနဲ့မြင်အောင်လိုက်ကြည့်ဝေဒနာဆိုတာ

အစင်လေးအတန်လေးဆိုအကုန်အာယုံနေအဲ့ဒီအာယုံရဲ့အပေါ်မှာမှသွားပြီးတော့ဒီအစင်လေးကလှလိုက်တာဟောစိတ်ထဲမှာသွားပြီးတော့အစင်လေးကြည့်ပြီးလှတယ်လို့သွားပြီးတော့အဲခံစားတာအာဒါဒီအကြီးတော့ငါမမြင်နေပါဘူးဆိုဟောအဲ့ဒီအာယုံပေါ်မှာဒုက္ခဝေဒနာသွားဖြစ်တာအဲ့ဒီဝေဒနာရဲ့သဘောကသူ့သဘော သူ ဆောင်းပြီးနေတဲ့သဘောလေးပဲဝေဒနာလေရုပ်သဘောလေးတွေသူသဘောသူ ပေါ်ပြတိုင်းပေါ်ပြတိုင်းပြောင်းပြတိုင်းပြောင်းပြတိုင်းမှာဝေဒနာနာခံစားတတ်တဲ့သဘောအဲ့ဒီခံစားတယ်လို့မြင်အောင်ကြည့်လိုက်လို့ရှင်တင်းတယ်တောင့်တယ်ပူတယ်ခေါင်းကိုခြေလက်ဆိုပြီးတော့အဲ့ဒါတင်ညာမပေးတော့ တင်ညာမပဲရင်တဏှာလောဘဒေါသတွေမဖြစ်ဘူးသင်္ခါရခန္ဓာမဖြစ်တော့ဘူးဝေဒနာရဲ့သဘောလေးကသူ့အတူစိတ်ထဲမှာခံစားတဲ့သဘောလေးခံစားတဲ့ဝေဒနာရဲ့သဘောလေးခံစားတာသူ့အတူခံစားတတ်တဲ့သဘောလေး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 အဲ့တော့ဝေဒနာမှတဏမကူအောင်ဖြတ်ရမယ်ကျင့်စဉ်ကအဲ့ဒီခံစားတဲ့သဘောလေးကိုရဲ့အပေါ်မှာသွားပြီးတော့တင်းတယ်တောင့်တယ်ပူတယ်ထုံတယ်ကျင်တယ်လို့တင်ညာမပေးနဲ့တင်ညာပေးရင် ဝေဒနာမှအဲ့ဒါတင်ညာကူးသွားပြီ ဝေဒနာကိုတင်ညာသွားပြီးတော့ပေးလိုက်ပြီတင်ညာအပေးမှရင်လောဘဒေါသမောဟတဏမာနဒိဋ္ဌိတွေနောက်ကလိုက်ပါပဲအသင်္ခါရခန္ဓာလိုက်ပါပဲအဲ့ဒါကိုဝေဒနာမှတဏကူးတယ်လို့ခေါ်တာ ဘာကြောင့်ကူးတာလဲတင်ညာအပေးမှားလို့ယောက်ျားလို့မိန်းမလို့တင်ညာပေးတော့မိန်းမပေါ်မှာဆွဲလန်းနေယောက်ျားပေါ်မှာဆွဲလန်းနေအဲ့ဒီဥပါဒဏ်ကြီးတွေဖြစ်ရတယ်တခါတည်းခန္ဓာခန္ဓာတွေဖြစ်ရတယ်အဲ့ဒါကတင်ညာအပေးမှားလို့ယုတ်နဲ့နာမဲရှိတယ်နော်ယုတ်ကလည်းဖောက်ပြန်နေတဲ့သဘောနာကလည်းသူ့အတူပြောင်းလဲခံစားနေတဲ့သဘောဒီယုံနဲ့ဒီနာဟာဒါပဲရှိတာကိုယုတ်လို့မသိနာလို့မသိတော့ အဲ့ဒီမှာယောက်ျားလို့သိတယ်မိန်းမလို့သိတယ်အဲ့ဒီမှာစွဲလမ်းမှုဥပါဒဏ်ကြီးဖြစ်ရတယ်အဲ့ဒါပြိဿသမုပ္ပါစိတ်ရကြီးလဲတယ်လို့ပြောတာဘယ်ပေါ်မှာမှလဲလဲဆိုဝေဒနာကနေလဲတာဝေဒနာရဲ့သဘောကသူ့အတူခံစားတဲ့သဘောလေးခံစားတဲ့သဘောလေးဟာဝေဒနာဝေဒနာဝေဒနာ ဆိုပြီးတော့သိနေသေးရင်တမထအဲတမထပေါ်မှာတီးနေတာစိတ်လေးတစ်လုံးကိုဝေဒနာလို့ တင်းတဲ့သဘောလေးဆိုတင်းတယ်လို့မပေးမဩဝေဒနာပါလားသူသဘောလေးကဒီဝေဒနာလေးဟာကောင်းသဘောလည်းဖြစ်မယ်ဆိုးသဘောလည်းဖြစ်မယ်အလဲလလည်းဖြစ်ခြင်းဒါသုံးမျိုးဖြစ်နိုင်တာပြောတာကိုကသိရမှာဝေဒနာပဲသိရဝေဒနာကိုမြတ်စွာဘုရားအမျိုးမျိုးခွဲပြီးပြတာမိမိကသိရမှာဝေဒနာပါလားလို့သိရတင်းတယ်လို့သွားမသိနဲ့တောင့်တယ်လို့သွားမသိနဲ့ ပူတယ်လို့သွားမသိနဲ့ဒေဂာနာနီမှာအဲ့ဒီအသိနဲ့အဲ့ဒါဂျွန်းပြန်ကြမယ်အသိဒေဂာနာနီကြောပူတယ်ပူတယ်ပူတယ်ရုပ်ကိုယုံမှမသိဘူးနာမ်ကိုနာမ်မှမသိဘူးဝေဒနာခံစားမှု ကိုလည်းမြောင်မကြည့်နိုင်ဘူးဩယုံမှမသိနာမ်မှမသိတယ်ဘဝနဲ့ပူတယ်လို့သိတယ်တင်းတယ်လို့သိတယ်တောက်တယ်လို့သိတယ်ထုံတယ်လို့သိတယ်ဆိုတော့အသိနဲ့သေသွားတော့ကဲပါအောင်ယူပါအောင်နာလာပြီကြိုက်လာပြီ မခံနိုင်တော့ပါဘူးဆိုပြီးတော့ဟောဒိဋ္ဌိမိတွေဒေါသမီတွေတောကမိတွေတောက်လိုက်ရတာအဲ့ဒါဘာကြောင့်လဲအရိယာတွေရဲ့တရားကို မနာဘူးလို့သူတော်ကောင်းတွေရဲ့တရားကို မနာယူဘူးလို့ရုပ်ကိုယုံမှမသိလို့နာမ်ကိုနာမ်မှမသိလို့ကိုယ်တိုင်လည်းအခုလို့ သေးသေးချာချာကြိုးကြိုးစားစားမကျင့်ခဲ့လို့ဒါဥစဉ်တို့ဒကာဒကမတွေကအခုတထိုင်တွဲမှာအခုရှုရအောင်ရှုနည်းနည်းလေးဝေနာတက်တယ်နဲ့ငါဟိုလိုလှုပ်ပြလိုက်မယ်ဒီလိုလှုပ်ပြလိုက်မယ်ဆိုရင် ဝေဒနာမှတဏှာကူးပြီးတော့ရှုွက်တည်းအကုန်ပြောက်ကုန်ပြီအဲ့ဒါဘာဆက်လို့ရမှမသိဘူးဝေနာတက်တိုင်းပြင်းနေရရင် မပြီးနိုင်တော့အဲ့ဒါကြောင့်သီးခံသီးခံသေမသွားဘူး သိခံပြီးတော့မှကြည့်လိုက်တဲ့အခါကျမှအော်ဝေဒနာသဘောဟာဘာလဲဝေဒနာရဲ့သဘောဟာသူကသူခံစားပြီးပြက်ပြက်ပြက်ပြက်သွားတာပဲရှိပါလားဝေဒနာနံခံစားပြီးပြက်တာပဲရှိတယ်အဲ့ဒီအဲမှာပူတယ်တောက်တယ်တင်းတယ်ခေါင်းကို ခြေလက်တန်တန်နမိတ်ဆိုတာမရှိဘူးယောက်ျားမိန်းမဆိုတာမရှိဘူးသွားပြီးတော့အမှားတင်ညာတွေပြင်းမိပါလား အဲ့ဒီသင်ညာကြောင့်အခုသင်္ခါရဆိုတဲ့လောဘဒေါသမောဟပြုပြင်စင်ရင်တတ်တဲ့သင်္ခါရတရားတွေဟာအကုန်လုံးဖြစ်ရတာဩဒါသင်ညာပေါ်မှာလဲနေတာအဲ့တော့သင်ညာမပေးတော့နဲ့ရုပ်ရဖောက်ပြန်တဲ့သဘောနာရခံစားတဲ့သဘောအဲ့ဒီနှစ်ချက်ကိုပဲဖောက်ပြန်တယ်ခံစားတယ်ဒါကိုပဲမြင်အောင်ကြည့်နာဝေဒနာဘာလဲခံစားတတ်တဲ့သဘော နာဝေဒနာခံစားတတ်တဲ့သဘောလေးကိုမြင်အောင်ရှုနိုင်ရင်ဒုက္ခဝေဒနာမှာပဋိက္ခတဲ့ဒေါသမလိုက်တော့ဘူးတဲ့နော်ဒုက္ခဝေဒနာမှာပဋိက္ခဆိုဒေါသဖြစ်တာဒုက္ခဝေဒနာမှာဒုက္ခဝေဒနာရဲ့သဘောဟာပါပေါ်လာတဲ့ဒုက္ခဝေဒနာရဲ့သဘောလေးကလည်းမခံမြင်တာလေးမခံစားကျင်တာလေးကလည်းဘာလဲမြဲလားမမြဲဘူးတဲ့အဲ့ဒါလေးကလည်းသူကသူခံစားပြက် ခံစားပြက်အဲ့ဒါလေးကလေဟောခံစားပြက်တဲ့သဘောလေးပဲရှိပါလားဝေဒနာနာရဲ့ခံစားပြက်တာလေးပဲမြင်အောင်ကြည့်လိုက်တဲ့အခါကျတော့ဟောဝေဒနာမှပဋိက္ခဏုတ္တိယမကိန်းတော့ဘူးတဲ့ဒုက္ခဝေဒနာမှပဋိက္ခဏုတ္တိယဒေါသမဖြစ်တော့ဘူးဘာကြောင့်လဲဆိုတော့ဝေဒနာရဲ့အပြက်ကိုမြင်လို့ ခံစားတဲ့သဘောလေးရဲ့မခံညင်တဲ့ဟာလေးကိုခံစားတာဒုက္ခဝေဒနာခံစားတာလေးနာကျင်ခံခက်နေထိုင်ရခက်တဲ့သဘောလေးအဲ့ဒါလေးကိုစိတ်မှာခံစားတာလေးအပြက်ကိုမြင်အောင်ကြည့်လိုက်တော့အဲ့ဒါဒေါသနောက်ကလိုက်လို့မရတော့ဘူးတဲ့ပဋိကဆိုတဲ့ဒေါသကိုအဲ့ဒါပယ်ပြီးသားဖြစ်သွားတယ်။ဘာကြောင့်လဲဝေဒနာရဲ့အပြက်ကိုမြင်လို့ ဝေဒနာရဲ့အပြက်ကိုမြင်အောင်ရှုလိုက်လို့ရှိရင်ကောင်းတယ်လို့ခံစားတဲ့ဒုက္ခဝေဒနာလေးရတဲ့သဘောနည်းနည်းလေးသဘောလေးတွေပေါ်ပြတဲ့သဘောလေးတွေဘာလေးပေါ်ပြပေါ်ပြမိမိကနှစ်သက်နေစေရင်ဒါဒုက္ခဝေဒနာပဲအဲ့ဒီဒုက္ခဝေဒနာလည်းမြဲသလားဒုက္ခဝေဒနာလေးကလည်းမမြဲဘူး စိတ်ထဲမှာနှစ်သက်တယ်လို့ကောင်းတယ်လို့ခံစားတတ်တဲ့ဒုက္ခဝေဒနာလေးကလည်းသူကသူခံစားပြီး ပြက်သွားပြီခံစားပြီးပြက်တဲ့သဘောပဲရှိပါလားဒုက္ခဝေဒနာလေးကလည်းမမြဲပါလားစောစောတုန်းကမခံနိုင်ဘူးမခမရဘူးဆိုပြီးတော့ဖြစ်နေတဲ့စိတ်ကအခုကြတော့လေနေသားခံခက်မရှိတော့ပဲနဲ့ တက်တောင်တက်တာလေးဖြစ်သွားတော့ဒုက္ခဝေဒနာဒီလိုလေးနေရရင်ကောင်းပါပဲစောစောတော့ခါကြီးကတောင့်လိုက်တာခုံကြောကြီးကတင်းလိုက်တာအော်တင်းမဆုံနေရလဲပူလိုက်တာနာလိုက်တာဆိုပြီးတော့စောစောတုန်းကဖြစ်နေတော့အဲ့ဒီပေါ်မှာဒိဋ္ဌိမိဒေါသမီတောက်နေအခုကြတော့အော်ဒုက္ခသဘောလေးဒုက္ခလွတ်လာပြန်တော့ဒုက္ခသဘောလေးအော်ဒီဒုက္ခလေးကလည်းသူ့အတူပါလေခံစားတာပဲ ဩဝေဒနာဆိုတာဒုက္ခအာယုံဒုက္ခအာယုံဒီအာယုံနေလိုက်ခံစားတာပဲဝေဒနာရဲ့သဘောဟာအာယုံကိုခံစားတာဒုက္ခအာယုံကိုလည်းခံစားတယ်ခံစားတဲ့ဒုက္ခအာယုံကလည်းကြည်မြဲသလားမမြဲဘူးအဲဒုက္ခအာယုံလေးတွေကလည်းသူ့အနဲ့သူခံစားပြက်ခံစားပြက်ခံစားပြက်အဲ့ဒီလိုခံစားမှုရဲ့အပြက်ကိုငြင်းအောင် ရှုနိုင်ရင် ရာဂာနုတယမကိန်းတော့ဘူးတဏှာလောဘမဖြစ်တော့ဘူးဒုက္ခဝေဒနာပေါ်မှာဘာလို့မကိန်းတာတော့ဒုက္ခဝေဒနာဟာခံစားပြီးပြက်တယ်လို့ခံစားမှုရဲ့အပြက်ကိုမြင်အောင်ရှုနိုင်လို့ရာဂာနုတယဆိုတဲ့တရားမကိန်းနိုင်တော့ပါဘူးတဲ့လောဘတရားတွေဒုက္ခဝေဒနာမှာ လောဘလည်းမကိန်းတော့ပါဘူးတဲ့ဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တဲ့ဥပ္ပခာအဲ့ဒါကိုအဒုက္ခမဒုက္ခဝေဒနာလို့ခေါ်တာဥပ္ပခာဝေဒနာဒုက္ခဒုက္ခလေးကလွတ်ပြီးတော့ခံစားနေတဲ့သဘောလေးအဲ့ဒီဝေဒနာလေးရတယ်သူ့သူဝေဒနာရဲ့သဘောပါလေခံစားပြီးသူ့သူပြတ်သွားအဲ့ဒီအလယ်လဥပ္ပခဝေဒနာလေးကသူ့သူခံစားပြက် ခံစားပြက်ခံစားပြက်အဲ့ဒီလိုခံစားပြီးတော့ပြက်တဲ့သဘောလေးကို မြင်အောင်ရှုနိုင်ရင် အဝိဇ္ဇာနုတေယပယ်ပြီတဲ့နော်ဝိဇ္ဇာမောဟဒုက္ခဝေဒနာမှပฏิကာနုတေယကိုလည်းပယ်ရမယ် ဒေါသကိုလည်းပယ်ရမယ်ဒုက္ခဝေဒနာမှာရာဂာနုတ္တယဆိုတဲ့လောဘကိုလည်းပယ်ရမယ်ဥပ္ပခာဝေဒနာမှာအဝိဇ္ဇာနုတ္တယဆိုတဲ့မောဟကိုလည်းပယ်ရမယ်ခြေသားတို့တဲ့အဲ့ဒီဝေဒနာတွေကိုမှခံစားပြတ်တဲ့သဘောကို မမြင်နိုင်ရင်ဒုက္ခဝေဒနာရဲ့နောက်ကဒေါသလိုက်လာလိမ့်မယ် ဒုက္ခဝေဒနာရဲ့နောက်က လောဘတဏှာတွေလိုက်လာလိမ့်မယ်ဥပေက္ခဝေဒနာရဲ့နောက်က မောဟဆိုတဲ့တရားတွေလိုက်လာလိမ့်မယ်အဲ့ဒီအကုသိုလ်စိတ်တွေကကိုယ့်ကိုဖုံးလွှမ်းခံရမှာဘာကြောင့်လဲဝေဒနာရဲ့အပြက်ကိုမြင်အောင်မရှုနိုင်လို့ဩ ရူပခန္ဓာဆိုတဲ့ရုပ်သဘောကြီးကသူ့သဘောသူဖောက်ပြန်တာဝိညာဉ်ဏလေးကလည်းသူ့အလုပ်သူဖောက်ပြန်နိုင်ဖောက်ပြန်နိုင်ပေါ်ပြတိုင်းသွားတည်တာသူ့အလုပ်ဝေဒနာကလည်းခံစားတာသူ့အလုပ်ခံစားတဲ့သဘောလေးမှာငါဆိုတာမပါဘူးသူဆိုတာမပါဘူးယောက်ျားဆိုတာမပါဘူးမိန်းမဆိုတာမပါဘူးခံစားတတ်တဲ့သဘောလေးပဲရှိတယ်အဲ့ဒီခံစားတတ်တဲ့ဝေဒနာနံတရားလေးကလည်းဩခံစားပြီးပြတ်တယ် မြောင်ရှုလိုက်တော့တင်းတယ်တောင့်တယ်ပူတယ်ထုံတယ်ကျင်တယ်ကြိုက်တယ်လို့အဲ့ဒါတင်ညာမပေးတော့ပါဘူးတဲ့တင်ညာမပေးရင်တင်ညာချုပ်ပြီတင်ညာချုပ်တော့အဲ့ဒီပေါ်မှာဖြစ်ပေါ်ရမယ်လောဘဒေါသမောဟသင်္ခါရတရားတွေချုပ်ကုန်ပါပြီအဲ့ဒါပြိဿသမုပ္ပါစိတ်ရကြီးကိုရပ်သွားအောင် လုပ်နိုင်တဲ့ပုဂ္ဂိုလ်ပါအဲ့ဒါခန္ဓာပြိဿသမုပ္ပါကြီး မြင်တာလေးလည်းခံစားပြက်တာပဲကြားတာလေးလည်းခံစားပြက်နာနာလေးလည်းခံစားပြက် တွေးတာလေးလည်းခံစားပြက်ပူရာအေးရာထုံနာကျင်နာဘာပေါ်ပေါ်ပေါ်ရာတွေမှန်သမျှခံစားပြက်တလောကလိုမြင်သမျှနာသမျှကြားသမျှစားသမျှဟာ ဝေဒနာတွေကြီးပဲတဲ့အဲ့ဒီဝေဒနာတွေဟာပါလေမြဲသလားမမြဲဘူးဩဝေဒနာမှန်သမျှဟာ ဒုက္ခဝေဒနာဖြစ်ဖြစ်ဒုက္ခဝေဒနာဖြစ်ဖြစ်ဥပ္ပခဝေဒနာဖြစ်ဖြစ်ဝေဒနာရဲ့သဘောဟာဘာလို့ဝေဒနာသည်ခံစားတတ်တဲ့သဘောအဲ့ဒီခံစားတဲ့သဘောလေးတွေဟာအခုဘာမှမရှိပါလားခံစားတဲ့သဘောလေးဟာခံစားပြီးတော့ပျောက်ပျောက်ပျောက်ပျောက်သွားတာပဲရှိပါလားပြက်ပြက်ပြက်ပြက်ပြီးသွားတာပဲရှိပါလားခရဝဲရမြောင်ကြည့်တယ်ရသော်ဖြင့် ကုံသွားတာပျောက်သွားတာပြက်သွားတာကိုမြင်အောင်ကြည့်တယ်ဝေဒနာနာရဲ့ခံစားတဲ့သဘောလေးပျောက်သွားတာလေးပြက်သွားတာလေးမရှိတော့တာလေးကိုမြင်အောင်ကြည့်တယ်အဲ့ဒါမှအမြင်မှန်တမ္မာဒိဋ္ဌိဥတယ်လို့သိတယ်တောက်တယ်လို့သိတယ်တင်းတယ်လို့သိတယ်အဲ့ဒါလူတိုင်းသိတဲ့အသည့်ပါငါပူတယ်ငါနာတယ်ငါကြိုက်တယ် ဆိုရင်အဲ့ဒါဒိဋ္ဌိကပ်မှာမို့ဝေဒနာနံခံစားတဲ့သဘောလေးရှုလိုက်တာ ਨੇ ဝေဒနာရဲ့အပြက်ကိုမြင်အောင်ကြည့်လိုက်တာ ਨੇ ဝေဒနာရဲ့အနိစ္စကိုမြင်အောင်ကြည့်လိုက်တာ ਨੇ ဒိဋ္ဌိမီတွေဒေါသမီတွေအကုန်ချုပ်ငြိမ်းရတာအဲ့ဒါအစားထိုးတာ ကုသိုလ်စိတ်နဲ့အစာထိုးလိုက်တာမကောင်းမှုအာကုသိုလ်စိတ်တွေနဲ့ပဲဒီနေ့ဒီနေ့ပူလိုက်တာကွာအိုက်လိုက်တာကွာထုံလိုက်တာကွာကျင်လိုက်တာကွာငါနာလိုက်တာကွာငါကြိုက်လိုက်တာကွာဆိုတဲ့ပုထုဇဉ်အတိပုထုဇဉ်ဒလိပုထုဇဉ်စရိုက်နဲ့နေတဲ့အကျင့်ကြီးဒလေကြီးစရိုက်ကြီးအဲ့ဒါကြီးကိုဦးဇင်းတို့ဒကာဒကမတွေဒီနေ့အဲ့ဒါကုစုကုစုစိတ်တွေနဲ့အစာထိုးထက်ပေးတာနော်ဝိပဿနာဉာဏ်နေနဲ့အစာထိုးထက်ပေးလိုက်တာ ငါနာတယ်ငါကြိုက်တယ်မရှိတော့ဘူးငါဘူးတယ်မရှိတော့ဘူးဟောက်ပြန်တယ်ခံစားတယ်ရုပ်နဲ့နာနဲ့ဒီနှစ်ခုပဲရုပ်ကသူ့သဘောသူ ဖောက်ပြန်နေတယ်နာကခံစားတယ်ဒါပဲမြင်အောင်ကြည့်နေတော့ဖောက်ပြန်တဲ့ရုပ်ရှိလို့ခံစားရတဲ့ဝေဒနာလေးတွေသူ့အတူခံစားနေတာအစင်တွေကလည်းဖောက်ပြန်ပြောင်းလဲနေတာပဲ အတန်နေရာလဲဖောက်ပြန်ပြောင်းလဲနေတာပဲအနတ်နေရာလဲဖောက်ပြန်ပြောင်းလဲနေတာပဲအစင်ကလှန့်ကြည့်လိုက်လို့หนีသွားတယ်ဖြူသွားတယ်ဝါသွားတယ်စိမ့်သွားတယ်ဩမျိုးမျိုးပြောင်းနေပါလားအစင်းနေရာမြင်းနေရာနာအတန်ကလည်းအခုရှိရတခွန်းပြောရင်နောက်တခွန်းပေါ်လာပြန်ဩဒါတွေကလည်းဖောက်ပြန်ပြောင်းလဲနေရပါလားရုပ်သဘောမှန်သမျှသည် ရုပ်ပတိတိရူပံတဲ့ဖောက်ပြန်ပြောင်းလဲနေရလို့ယုတ်အဲ့ဒီယုတ်တွေဖောက်ပြန်တိုင်းဖောက်ပြန်တိုင်းမှာသွားသွားသွားသွားပြီးတော့တိတိတိတိခံစားတတ်တဲ့ဝေဒနာအထိမြင်အောင်ရှုတင်းတဲ့သဘောလေးပေါ်မှာခံစားလိုက်တဲ့ဝေဒနာတောင့်တဲ့သဘောလေးပေါ်တယ်အဲ့ဒါပေါ်မှာသွားပြီးခံစားလိုက်တာဝေဒနာ ဝေဒနာခံစားတာ အဲ့ဒါမှငါဆိုတာမရှိဘူးသူဆိုတာမရှိဘူးယောက်ျားဆိုတာမရှိဘူးမိန်းမဆိုတာမရှိဘူးငါသူတော်ယောက်ျားမိန်းမမိန်းမတန်တန်နေနမိတ်တွေဘာမှမပေးတော့ဘဲနဲ့တန်တန်နေနမိတ်တွေပေးနေလို့ဒီပေါ်မှာဝေဒနာပစ္စယတဏတဏပစ္စယဥပါဒနာဥပါဒနာပစ္စယဘဝတဲ့ဝေဒနာမှတဏကူးသွားတယ် တဏှာကြောင့်ဥပါဒံအဲ့ဒါကြီးကိုစွဲလန်းတာကြီးဖြစ်သွားဥပါဒနာပစ္စယဘဝတဲ့ဘဝတွေရပြီဘဝပစ္စယဇာတိတဲ့ဇာတိပရိသန်တွေရတယ်ဇာတိပစ္စယဇရာမရဏတောကပရိဒေဝဇာတိရတော့အခုအိုရတယ်နားရတယ်ဒုက္ခတွေစိုးရင်ရတယ်ပူဆွေးရတယ်ငိုကြွေးရတယ်ဆိုတော့ခန္ဓာကြီးရတာအဲ့ဒါဘာကြောင့်လဲပြိဿသမုပ္ပါစိတ်ရကြီးလဲခဲ့လို့ ဘယ်ပေါ်ကလဲတာတော့ဦးဇင်းတို့ဓမ္မဓမ္မတွေအခုဝေဒနာမှ မဖြတ်တတ်လို့ဝေဒနာမှတဏှာကူးပြီးတော့အဲ့ဒါပရိသတ်သမုပ္ပါစိတ်ဟလဲခဲ့တာပါဒါကြောင့်ဒီနေ့ဝေဒနာနုပဒနာ ကမ္မထံဆိုတာအဲ့ဒါရုပ်ကိုယုံမှန်းနာဝေဒနာကိုခံစားတဲ့သဘောသူဟာသူခံစားပြက်တာမြင်အောင်များတာရှုတတ်ပြီဆိုရင်ဥဒင်းတို့တရားဓမ္မတွေအသေးတတ်ပါပြီ ဒေဂာနာနီမှာဒီလိုရှုရဒီခန္ဓာကိုယ်ကြီးကလာမှာပဲသူကသူတောင့်တာတွေတင်းတာတွေပူတာတွေထုံတာတွေကျင်တာတွေကြိုက်တာတွေပြောင်းဆန်နေအောင်လာမှာပဲအဲ့လာတဲ့အခါကျတော့ကိုယ့်ရဲ့စိတ်ကို ဝေဒနာမှတဏမကူအောင်ဦးဇင်းတို့တရားတော်ကမတွေရှုပါအဲ့ဒါကိုအခုလက်တွေ့ကျင့်စဉ်နဲ့အခုရှုခိုင်းနေတာဒီလိုအချိန်တောင်မှရှုထားနိုင်ရင်တေဃာနာနီလည်းဒီလိုပဲရှုရမှာ သတ္တုဒေဂာနာနီအချိန်ကျတော့ရဲ့ရည်လေးကလဲကလဲနဲ့တရားမရှိတဲ့ပုဂ္ဂိုလ်ကကျင်စာတဲ့ဘာဖြစ်တော့မှ3လခံတော့မယ်6လခံတော့မယ်အပြောခံရရင်တရားမရှိတဲ့ပုဂ္ဂိုလ်ကမျက်ရည်လေးကလဲကလဲနဲ့ငိုပြီးစန်းစန်းစန်းစန်းနဲ့ကဲမဲ့လူမရှိမမဲ့လူမရှိအဖေလည်းမကဲနိုင်အမေလည်းမကဲနိုင် သားသမီးကလည်းမကဲနိုင်ဘသူဘသူမှမကဲနိုင်တဲ့ဘေးကြီးနဲ့တွေ့လဲတွေ့ရော အခုလို့ ငါကိုငါဟာလို့စွဲထားတဲ့ပုံကိုကြီးအဲ့ငါစွဲစွဲထားတဲ့အစွဲနာချက်ကြောင့်အခုစွန့်လွှတ်ရတော့မယ်ဆိုတော့သွားပြီငါမသေးခြင်းဘူးငါမသေးခြင်းဘူးငါမသေးအောင်မလို့လုပ်ရမလဲအဲငါမှပတ်စံရှိတယ်ဒီနိုင်ငံမရဟိုနိုင်ငံသွားကူမှာပေါ့နောက်ဆုံးပဲမှသွားကူလို့မရတော့လက်မိုင်ချရပြီအဲ့ဒီကြတော့မှစိတ်လေးဆင်းဆင်းရဲရဲနဲ့တေရတယ် ဆင်းရဲတဲ့စိတ်နဲ့သေးတော့ဆင်းရဲဘုံကိုသွားရပြီပရိစ္ဆေသမုပ္ပါဆက်ရက်ကိုရတ္တအောင် မလုံနိုင်ခဲ့လို့ဒီယုတ်ဒီနံဒီတရားတွေဟာငါကိုငါဟာလို့တတန်တရာလုံးကလည်းတိမ့်ပိုက်ခဲ့သူဒီဘဝမှာလည်းဒီလိုပဲစွဲပြီးသေးလို့ဩငါကိုမဟုတ်ငါဥစ္စာမဟုတ်ရုပ်ရဖောက်ပြန်တဲ့သဘောနာဝေဒနာခံစားတဲ့သဘောဖောက်ပြန်တဲ့ခံစားတယ် သူသဘောသူဒါပဲရှိတာဒီယုံနဲ့ဒီနာသူသဘောသူဆောင်းနေတာကိုပဲငါတို့ကသွားပြီးတော့ငါကိုလို့ငါဟာလို့ငါဥစ္စာလို့ယောက်ျားလို့မိန်းမလို့တန်တန်နေနမိတ်တွေနဲ့သွားပြီးတော့ပညာနေတင်ပြီးတော့ကိုကိုကိုဒီပေါ်မှာဆွဲလန်းတဲ့ဥပါဒိုင်းကြီးဖြစ်ရတာ။အော်မှားလိုက်လေချင်းမှားလိုက်လေချင်း ဒါတန်တရာလုံးကလည်းဒီလိုမှားလာတာဒီနေ့လည်းဒီတိုင်းပဲမှားတော့ငါကိုကြီးငါဟာကြီးငါဥစားကြီးငါသားငါသမီးစွဲတော့ဒီအစွဲတွေနဲ့ဒီအယူလွဲတွေနဲ့ဒီပေါ်မှာအမှန်မြင်အောင်မရှုတတ်ရင်တော့တေဃာနာနီကိုအဲ့ဒါအောက်ကိုဆွဲချသွားဩငါကိုငါကိုလို့ပြောတယ်ဒီခန္ဓာကိုယ်ကြီးအခုစစ်ကြည့်လိုက်တော့ရုပ်နဲ့နာနဲ့ဒီနှစ်ခုရှိတာပဲ ရုပ်ကဖောက်ပြန်တယ်နာကခံစားတယ်ဖောက်ပြန်တဲ့ရုပ်ကလည်းအနိစ္စမမြဲဘူးအဲ့လိုမမြဲပဲနဲ့အမြဲတမ်းဖောက်ပြန်နေရလို့မြတ်စွာဘုရားသင်္ခါရဒုက္ခအဲ့ဒီလိုဖောက်ပြန်နေရလို့အစိုးမရလို့မြတ်စွာဘုရားအနတ္တจิตတာရုပ်ရဲ့လက္ခဏာပေါ်မှာအနိစ္စလက္ခဏာညာဒုက္ခလက္ခဏာညာအနတ္တလက္ခဏာညာဆိုတဲ့လက္ခဏာကြီးသုံးပါတင်ပြီးတော့จิตတာရှုသံ ငါသူတစ်ပါးယောက်ျားမိန်းမဘယ်မှာရှိလို့တုံးနေတံမမနေသောအမတပိနမေသောအတ္တတိငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးလို့ရှုလိုက်စမ်းပါရုပ်သဘောတွေသူ့အလောက်သူ့လောက်နေတာသူ့အသူဆောင်းနေတာငါဆိုတာမရှိငါကိုဆိုတာမရှိငါဥစ္စာဆိုတာမရှိ ငါကောငါဟာငါဥစ္စာမရှိဘဲနဲ့သူ့သဘောသူဆောင်နေတဲ့သဘောတက်တက်ကိုညံထဲမှာမြင်အောင်ကြည့်ပြီးတော့ဩရုပ်ရဖောက်ပြန်တဲ့သဘောသူ့သဘောသူဆောင်သူ့လောက်သူလောက်နေတာငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးအမှန်မြင်အောင်ရှုရဝေဒနာနာကလည်းသူ့ဟာသူပေါ်တိုင်းပေါ်တိုင်းရုပ်ပေါ်လို့နာပြောင်းညွတ်ပြီးခံစားတာအဲခံစားတတ်တဲ့သဘောကလည်း သူကသူဘာလဲဝေဒနာနာခံစားပြက်တာပဲရှိတယ်ဘာမှမြဲတာမရှိဘူးအခုကောင်းတယ်ဆိုပြီးစတရားထိုင်တဲ့အချိန်ခန္ဓာကိုယ်ကတက်တောင့်တက်တာလေးကောင်းတယ်လို့ခံစားတဲ့စိတ်လေးအခုဝေဒနာတက်လာရင်အဲ့ဒါမရှိတော့အခုဝေဒနာတက်နေတာတွေဟောအဲ့ဒါတွေကိုချုပ်ငိမ့်သွားပြန်တဲ့ပုဂ္ဂိုလ်ကလည်းသောသောဒုက္ခဝေဒနာကြီးစိတ်ထဲမှာမရှိပြန်တော့အခုဒုက္ခဝေဒနာဖြစ်ပြန်တယ် အော်ဒုက္ခဒုက္ခမဖြစ်တဲ့ခါကျဥပ္ပခါဖြစ်နေပြန်ပြီတော့တနေ့ကုန်ဝေဒနာ၃မျိုးကတော့တစ်မျိုးပြီးတစ်မျိုးတစ်မျိုးပြီးတစ်မျိုးသူကသူပြောင်းပြောင်းပြောင်းပြောင်းနေတာအဲ့ဒါပြောင်းနေလို့မြတ်စွာဘုရားကအဲ့ဒါသင်္ခါရဒီရဲ့ဒုက္ခတွေပဲပြောင်းနေလို့မမြဲလို့အနိစ္စပဲအဲ့ဒီပြောင်းလဲနေတာကိုပဲမြတ်စွာဘုရားအစိုးမရလို့အနတ္တပဲခြေသားအဲ့တော့ဝေဒနာရဲ့သဘောကလည်း ညံနဲ့ကြည့်လိုက်တဲ့အခါကျဩဝေဒနာနံခံစားတဲ့သဘောသူသူခံစားပြက်တာခံစားပြက်တာပဲဆိုပြီးတော့အနိစ္စရဲ့လက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာလည်းတင်လိုက်ရောဒီခန္ဓာ၅ပါးယုံနံ၂ပါးရဲ့အပေါ်မှာယုံနဲ့နံသောတော်ရူပခန္ဓာဒါယုတ်တရားဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့၄ခုကနံတရားခွဲလိုက်ရင်ယုံနဲ့နံ အဲ့ဒါယုံနာနှစ်ပါးလို့လည်းပြောတယ်ခန္ဓာ၅ပါးလို့ခွဲတဲ့အခါကျတော့ဖောက်ပြန်တတ်တဲ့သဘောစုသည်ရူပခန္ဓာရူပခန္ဓာတွေရုပ်တွေဖောက်ပြန်နိုင်ဖောက်ပြန်နိုင်သွားသွားသိတာကဝိညာဉ်နဲ့ခန္ဓာအဲ့ဒီပေါ်မှာခံစားတာကဝေဒနာခန္ဓာဥရတောက်နဲ့တင်းတယ်လို့တင်ညာပေးတာကတင်ညက်ခန္ဓာလောဘဒေါသမောဟတဏမာနဒိဋ္ဌိဥပါဒဏ်တွေဖြစ်ရတာကသင်္ခါရခန္ဓာလို့ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးက ပြန်ပြီးအကျဉ်းချုပ်လိုက်တော့ယုတ်နဲ့နာနဲ့ပဲရတယ်နာခန္ဓာလေးပါယုတ်ခန္ဓာတစ်ပါးအဲ့တော့ယုတ်နဲ့နာအဲ့ဒီယုတ်ကလည်းမမြဲဘူးတဲ့จิตသားနာခန္ဓာလေးပါလုံးကလည်းမမြဲဘူးအဲ့နာခန္ဓာလေးပါလုံးကိုခြုံပြီးတော့အခုအဲ့ဒီကနေအခုဦးဇင်းတို့ကဝေဒနာတစ်ခုတည်းရှုသွားတော့နာခန္ဓာလေးပါကိုဝေဒနာတစ်ခုတည်းရှုတော့ဝေဒနာ အပြက်မြင်အောင်ကြည့်တာ ဟောက်ပြန်တယ်ခံစားတယ်ဟောက်ပြန်တာကယုတ်ခံစားတာကဝေဒနာနှံဟောက်ပြန်တယ်ခံစားတယ်လို့သိတယ်ငါတင်းတယ်ငါတောက်တယ်ငါပူတယ်လို့မသိဘူးငါပူတယ်ငါတောက်တယ်လို့ဖြစ်သွားရင်ဒိဋ္ဌိကပ်ပြီတောက်နာကြီးတင်းနာကြီးပေါ်မှာတခါတည်းမကျင်တတ်တဲ့စိတ်တွေဖြစ်လာရင်ဒေါသမီတောက်ပြီအဲ့ဒီအာဟုဇုတွေအဝင်မခံနဲ့ဘိုးငါးပါးကိုလက်ကင်ထားပြီးတော့ သိခံခြင်းနဲ့ရှုပါနော်တရားရှုတယ်ဆိုတာခန္တီတောင်းတောင်းဤဤမကြံစီပဲခန္တီတရားကိုမာထားခြင်းသည်ပရမန္တဘောအကျင့်တရားတွေထဲမှာအမြတ်ဆုံးပါပဲတရားလှုပ်လှုပ်တယ်ဆိုတာလှုပ်ချင်တိုင်းထားလှုပ်လိုက်ပြင်ချင်တိုင်းထားပြင်လိုက်မလှုပ်နဲ့သိခံသိခံပြီးတော့ရှုကြည့်နော်သိခံပြီးတော့ရှုကြည့်တဲ့အခါကျမှ အဲ့ဒီခန္ဓာကိုယ်ကသူ့သောဟာသူတရားတွေပြလာလိမ့်မယ်ကိုကလိုက်မရှားပါဘူးခန္ဓာကိုယ်ကသူ့လို့သူလုံးတာအဲ့ခန္ဓာကိုယ်ကသူတရားသူပြလာပြလာတဲ့အခါကျတော့ခန္ဓာကိုယ်ကပြလာတော့ရုပ်လို့အဲ့ဒါနာလို့မသိလဲမသိရောအာအဲ့မှာဒိဋ္ဌိမိဒေါသမီတွေတောကမိတွေတောက်ရတော့တာပဲအဲ့ဒါကိုအမှန်ကိုမြင်အမှန်ကိုသိနေတဲ့အရိယာတွေသူတော်ကောင်းတွေကြတော့အဲ့ဒီယုံကြည်ကဘလောက်ဖောက်ပြန်လို့နေနေအရိယာတွေသူတော်ကောင်းတွေမှာမတုံ့လောက်တော့ပါဘူး ဗုဒ္ဓသာလောကဓမ္မေဟိစိတ်တံယတနာကံပတိအတောကံဝိရဒံခေမလောကရန်၈ပါးအတွင်းလောကရန်အပြင်လောကရန်ဘလို့လောကရန်တွေပဲကြုံကြုံတဲ့အရိယာပုဂ္ဂိုလ်ကြီးတွေကမတုံလောက်တော့ပါဘူးတဲ့အရိယာပုဂ္ဂိုလ်ကြီးတွေကတုံလောက်နေသေးရင်ပုထုဇဉ်အရိယာပုဂ္ဂိုလ်ကြီးတွေက ဆိုရင်ညင်းလည်းမရှိဘူးပူဆွဲမှုလည်းမရှိဘူးငိုကြွေးမှုလည်းမရှိဘူးဘာလို့လဲဆိုတော့အမှန်ကိုမြင်အမှန်ကိုသိပြီးတော့အဲ့ဒီငါကောမဟုတ်ဘူးဆိုတဲ့အယူလွဲကြီးကိုပယ်ထားနိုင်အောင်လုပ်ထားတာဒီခန္ဓာကြီးကိုဒဇိမ့်ပြင်မြင်မယ်သူ့လောက်သူ့လောက်နေတဲ့ခန္ဓာကြီးသူ့သဘောသူ့ဆောင်းနေတာငါကောမဟုတ်ဘူးငါဥစ္စာမဟုတ်ဘူးလို့အမှန်မြင်အောင်ကြည့်ထားနိုင်လား အဲ့လိုမြင်အောင်လို့အခုလည်းပဲဒါအရိယာတွေရဲ့မြင်နည်းပုထုဇဉ်တွေရဲ့မြင်နည်းကြတော့ငါကိုငါဟာငါသားငါသမီးငါအိုးငါအိမ်ဟောဒါပုထုဇဉ်လူတိုင်းမြင်တဲ့အမြင်အဲ့ဒီဟာပေါ်မှာအဆွဲလမ်းပြီဥပါဒဏ်တွေဖြစ်ပြီသမီးလေးမမြင်ရမနေနိုင်သားလေးမမြင်ရမနေနိုင်သားလေးတွေသမီးလေးတွေအကြောင်းတစုံတရာဖြစ်သွားပြီဆိုတော့တခါတည်းရင်ထုမနာဖြစ်ပြီးတနေ့တနေ့ပူဆွေးတော့က ဟိုကသူ့ကံအတိုင်းလာပြီးသူ့အလုပ်သူလုပ်သွားတာကိုကအဲ့ဒါကြီးပေါ်မှာဥပါဒံစွဲပြီးကြမ်းနေရတာအဲ့ဒါကြောင့်မို့ဩကုသိုလ်နဲ့အကုသိုလ်ကုသိုလ်စိတ်တွေအစားထိုးပြီးဖြစ်လာအောင်အမှန်မြင်အောင်ရှုရတာအမှန်သိအောင်ရှုရတာအမှန်နေမြင်အမှန်နေသိအောင်ရှုဖို့ဆိုတာလဲသီးခံပြီးမှရှုရတာဒီမခံမဲနဲ့တခါတည်းဟာဟိုလိုပြင်လိုက်ဟာ ဟိုလိုလှုပ်လိုက်ဟာဟိုလိုမလိုက်ဟာလုပ်နေရင်အဲ့ဒီမှာပေါ်ပြနေတဲ့ရုပ်သဘောကရှုလို့မရပြန်တော့ခံစားနေတဲ့ဝေဒနာကလည်းဟာဒီကနေဟိုပြောင်းဟိုကနေဟိုပြောင်းဆိုတော့အဲ့ဓာတွေကလည်းညံထဲမှာလိုက်မရှုနိုင်လို့ဒါကြောင့်မို့တိခံပါတိခံပြီးတော့ကိုယ်ခန္ဓာကိုယ်ကြီးကိုတတန္တရာလုံးကဒီမှာရုပ်လို့မသိခဲ့တာနာလို့မသိခဲ့တာခန္ဓာ၅ပါးလို့လည်းမသိခဲ့ဘူးဝေဒနာတွေရဲ့ သဘောခံစားပြီးပြတ်တာလည်းမသိခဲ့ဘူး။အော်ဒီလိုဘုရားသာသနာနဲ့ကြုံတဲ့အခါမှာကြုံတဲ့အခါမှာငါတို့ဟာဒီခံစားတတ်တဲ့သဘောလေးတွေသူသဘောသူဆောင်နေတာလေးကို မြင်အောင်ကြည့်မယ်ဆိုပြီးတော့တတိကို မလွတ်တန်းထားပြီးကြည့်ပါဝေဒနာမတဏအခုမခံနဲ့သဘောလေးတွေစိတ်ထဲမှာ မခံညင်တဲ့သဘောမခံသာတဲ့သဘောနေတာခံခက်ဖြစ်နေတဲ့သဘောလေးဒီဟာလေးပေါ်မှာပျောက်ချင်ပြီးတော့တခါတည်းဟိုကလည်းဝေနာညှိနေသေးတယ်ဟိုကပျောက်ချင်တာဟိုကလည်းမပျောက်ဘူးမပျောက်တဲ့အခါကျအဲ့ပေါ်မှာဘာဖြစ်လဲဒေါသဖြစ်လာကဲဟာဆိုပြီးဘာလုပ်လဲနာနာဖိပြီးညှက်တယ်အဲ့ဒါကြောင့်မို့အဲ့ဒီဝေဒနာမှာဖိညှက်လည်းမတတ်ရဘူး ဝေဒနာမပေါ်လို့ပေါ်အောင်လဲအဲ့ဒီလို တခါတည်းမလှုပ်ခဲနဲ့အသာလေးသဘောလေးပဲထိုင်ကြည့်ဖိညက်လည်းမတတ်နဲ့ဝေဒနာကိုတခါတည်းမပေါ်ပေါ်နဲ့အတင်းတခါတည်းထပ်ပြီးတော့ဖိညက်ပြီးတော့ဝေဒနာထွက်လာအောင်လုပ်နေလည်းမလုပ်နဲ့အတ္တနဲ့လည်းမလုပ်နဲ့အနတ္တသဘောအသာလေးသာထိုင်ကြည့်နေသူကသူပေါ်တာလေးပဲထိုင်ကြည့်နေပေါ်တာလေးပဲထိုင်ကြည့် သူကသူပေါ်ပြလာပါလိမ့်ဒုက္ခဝေဒနာအကျဉ်းသားကတော့ပို့ပြီးတော့နာကျင်ခံခက်ဖြစ်တော့သူ့ကိုအရင်ဆုံးသိခံပြီးတော့ညာခွာတော့အောင်ခွာဟောတေဃာနာနိလည်းဒီဟာဒီလိုလာမှာပါလားတေဃာနာနိမှာငါဒီဝေဒနာဒီလိုတက်လာပြီးတော့ ငါနာတယ်ငါကြိုက်တယ်ဆိုတဲ့အတိကြီးနဲ့မြန်သေးရရင်တော့ငါသွားပြီလက်ဖြောက်တစ်ချက်ဒီစိတ်ဂရေတသိမ့်ဖြစ်တာငါနာတယ်ငါကြိုက်တယ်ဆိုတဲ့စိတ်နဲ့သေလို့ကတော့အပေလေးပုံဆင်းရမှာအော်အမှန်ကိုမြင်အမှန်ကိုသိအောင်ဒီလိုအခုလိုကောင်းနေတဲ့အချိန်ကြီးတောင်မှငါဒီတရားကိုမရှုနိုင်ရင် သေကာနာနေမှာအအင်ကုန်ခန်းပြီးတော့ ရေလေးတစ်ပေါက်တောင်သူများတိုက်မှာတောက်ရတဲ့ဘဝငါဘလို့လောက်ပြီးတော့ဒီတရားရှုနိုင်ပါလေအခုချိန်မှာရအောင်ကြိုးစားရအောင်ကြိုးစားဝေဒနာအရင်ပြင်းထန်လို့လိုက်ပြီးတော့ဝေဒနာတွေရဲ့ပုံမှာသိခံပြီးမရှုနိုင်တဲ့ပုံကမြခန္ဓာကိုယ်ရဲ့ဝင်တိုင်းသည့်ထွက်တိုင်းသည့်နှာသီးဝဟူတာတတိပြန်ကပ်တတိပြန်ကပ်ပြီးတော့ရှုတတိပြန်ကပ်ပြီးတော့တတိထားနာသီဝတတိထား လောဘအောက်ကိုရှုလို့မရဘူးဆိုရင် နာသီဝတတိထားနာသီဝကိုတတိထားပြီးရှုကျင့်နေကြပုံကိုများတော့မလိုပါဘူးခန္ဓာကိုယ်မှာအသာလေးတာဖြန့်ကြည့်နေပေါ်တိုင်းသိပေါ်နေတဲ့ဝေဒနာလေးတွေဖောက်ပြန်တဲ့ခံစားတဲ့သဘောဒီနှစ်ချက်တာသိနေယုတ်ကဖောက်ပြန်တဲ့နာငါခံစားတယ်ယုတ်ကဖောက်ပြန်တဲ့နာငါခံစားတယ်ဒီယုတ်နဲ့ဒီနာသူ့လောက်သူ့လောက်နေတာလေးညံနေတာမြောင်ကြည့် ဉာဏ်နဲ့တာမြောင်ကြည့်သူကသူဖောက်ပြန်တဲ့ခံစားရတယ်ဆိုတဲ့သဘောလေးတွေဉာဏ်နဲ့မှမြောင်ကြည့်ပါခံစားတဲ့သဘောလေးဘလို့ခံစားတာလဲဖောက်ပြန်တဲ့သဘောလေးတွေဘလို့ဖောက်ပြန်တာလဲဉာဏ်နဲ့မှဖောက်ပြန်တဲ့ခံစားတယ်ဆိုတဲ့သဘောကိုပိုင်းပိုင်းခြားခြားကိုကိုယ်တိုင်သိအောင်လုပ်ထားရင်ဒေဂာနာနိကြတော့ဒီယုတ်ဒီနံကို ငါကောငါဟာလည်းမစွဲတော့ပါဘူးရုပ်ရဲ့အနိစ္စဒုက္ခအနတ္တလည်းရှုနိုင်သလိုနာမ်ရဲ့နာလက္ခဏာရဲ့အနိစ္စဒုက္ခအနတ္တတွေအကုန်ရှုနိုင်တော့ပရိစ္ဆသမုပ္ပါစိတ်ရမလဲတော့ပါဘူးနော်ငါကောငါဆိုတဲ့ဒိဋ္ဌိမီလည်းမတောက်တော့ပါဘူးပူလောင်တောင့်တင်းနာကျင်ခံခက်ဖြစ်ပြီးတော့ဟိုဘက်လှည့်ပေးကြပါအောင်ဒီဘက်လှလှည့်ပေးကြပါအောင်ဆိုပြီးတော့လေတခါတည်းလိုက်ပြီးတော့တောင်းဆိုပြီးနေရတဲ့ဟာတွေလည်းမရှိတော့ပါဘူး ဒါလေးတရားလေးနဲ့ပဲခန္ဓာကြီးကိုစွန့်ထားပြီးတော့ခန္ဓာကြီးစွန့်ထားပြီးတော့နေတတ်တဲ့အနေလေးဖြစ်လာအောင်အခုတထိုင်တွင်းရအောင်ကြိုးစားကြည့်ရအောင်ကြိုးစားကြည့်တရားတော်မတို့အဲ့လိုလေရအောင်ကြိုးစားကြည့်လဲဝေနာလေးတွေသူ့အတူတက်တက်တက်တက်တက်တက်လာတဲ့သူ့အတူဖောက်ပြန်နေတဲ့ရုပ်သဘောလေးတွေအဲ့ဒီသဘောလေးတွေပေါ်မှာဝေဒနာနာလေးခံစားတာသဘောသဘောလေးကြည်ရင်ကြည်ရင်နဲ့အဲ့ဒါလေးတွေအကုန်ခံစားပြက်ခံစားပြက်ခံစားပြက် ဒါလေးတွေပဲမြင်နေတာဝေဒနာရဲ့သဘောဟောသူသဘောသူခံစားပြက်နေတာပဲရှိပါလားဒင်နာလေးလည်းခံစားပြက်တောင်းနာလေးပေါ်တယ်ခံစားပြက်ပူတဲ့သဘောလေးကလည်းခံစားပြက်သဘောလေးပေါ်မှာသွားစိတ်ကခံစားတာဘာတစ်ခုမှမမြဲဘူးဘာတစ်ခုမှအစိုးမရဘူးဘာတစ်ခုမှလည်းကိုမပိုင်ဘူးခံစားပြီးပြက်နေတဲ့သဘော ဒုက္ခဝေဒနာလာလာဒုက္ခဝေဒနာလာဥပ္ပခဝေဒနာဘာမှမမြဲဘူးအနိစ္စလက္ခဏာနဲ့မြင်အောင်ကြည့်ဒုက္ခလက္ခဏာနဲ့မြင်အောင်ကြည့်အနတ္တအစိုးမရတာနဲ့မြင်အောင်ကြည့်သူသဘောသူဆောင်းနေတာသူ့လောက်သူလောက်နေတာအဲ့ဒါကိုဒါပိုင်နိုင်အောင်တာရှုရရင်ဦးဇင်းတို့ဒကာဒကမတွေဒေဂာနာနီအသေးတတ်ပါပြီဒီယုတ်ဒီနံပေါ်မှာ ငါကိုငါဟာဆိုတဲ့အစွဲကြီးမစွဲတော့ပါဘူးမစွဲဘဲနဲ့သိရင်အဲ့ဒါဒိဋ္ဌိတန်လန်းနဲ့မသေးသည့်အတွက်အဲ့ဒါအပယ်လွတ်ပါတယ်တဲ့နော်အပယ်ဆင်းတယ်ဆိုတာအဲ့ဒိဋ္ဌိကဆွဲချသွားလို့အပိလွတ်တာတော့မဟာသောတာပန်ကြီးမှာပေါ့မဟာသောတာပန်ကြီးကတော့မြတ်စွာဘုရားအပိလွတ်ပြီတဲ့နောက်ထပ်ခုနှစ်ဘဝတည်းဟိုဘက်ကြော်လွန်ပြီးတော့ပွားယုံမရှိတော့ အခုကိုကတည်ငါပြော့အခုထုံကျင်ကြိုက်ခဲတောင့်တင်းပြီးတော့ခန္ဓာကြီးကသူ့သဘောသူ ပေါ်ပြနေတဲ့အချိန်ကျတော့အဲ့ဒီမှာဒိဋ္ဌိကပ်ပြီးငါနာတယ်ငါကြိုက်တယ်ငါတင်းတယ်ငါထုံတယ်ဆိုအဲ့ဒိဋ္ဌိအဲ့ဒိဋ္ဌိကိုအဲ့ဒါအယူမှားတာအယူမှားတာဒိဋ္ဌိဆိုအယူမှားတာတက်ကာယဆိုတန်တော်ကာယောတက်ကာယောထင်ရှားရှိတဲ့ခန္ဓာကိုယ် သူကသူပေါ်ပြနေတာကြီးကိုသွားပြီးတော့ငါလို့သွားလွဲတာအဲ့လွဲလိုက်လို့အဲ့ဒီဒိဋ္ဌိမီဒေါသမီလောဘမီမောဟမီတွေတောက်ပြီးတော့သေလို့အပေကုန်ဆင်းကုန်တာအဲ့ဒါဒိဋ္ဌိရဲ့နောက်မှာဒေါသလိုက်တော့ငရဲဆင်းရတာပေါ့နော်ဒေါသနဲ့သေတော့သွားပြီအဲ့ဒါ တက်တာရအောင်ဘလို့လုပ်ရမလဲတက်တာရတွေမျိုးစုံရှာဖွေတော့တဏှာလောဘဖြစ်တော့အဲ့ဒါပိတ်တာဘုံသွားတာပေါ့မျောပြီးတွေဝေတဲ့စိတ်ကြီးနဲ့သေသွားတော့အဲ့ဒါတလိ္ဆံဘုံဆင်းရတာစက္ကန့်လေးတစ်စက္ကန့်လေးမှ နောက်ဆုံးစိတ်ကအလွတ်ခံလို့မရဘူးတစ်စက္ကန့်လေးမှအလွဲခံလို့မရဘူးဒကာဒကမတို့အဲ့ဒါကြောင့်မို့အခု ဒီတရားတစ်ထိုင်တစ်ထိုင်တွင်းမှာကိုယ်စိတ်တွေကိုပြင်ထားပါအမှန်ကိုမြင်အမှန်ကိုသိအောင်ရှုထားပါဆိုတာက အသေးတက်စေခြင်းလုံးလို့ဦးဇင်းတို့တွေတေခြင်းဆင်းရဲကြီးနဲ့တွေ့တဲ့အခါမှာခန္ဓာကြီးကဘလောက်နှိပ်စက်ခံရမယ်မှမသိဘူးသူများတက်တက်သာသာလေးနဲ့တေသွားတာတွေ့လို့ငါလည်းအဲ့လိုလိုသေမယ်လို့ဘယ်သူမှမပြောနိုင်ဘူးဘာနဲ့ဘလို့သေရမှမသိဘူး မော်ကြက်ဆို့ပြီးသေရမှာလားတခါတည်းပူတယ်လောင်တယ်ကြိုက်တယ်ခဲတယ်ဆိုပြီးတော့သေရမလားလေဖြတ်သေရမလားဘလို့သေရမယ်ဆိုတာမသိဘူးမသိတော့အခုချိန်မှာဉာဏ်နဲ့မြင်အောင်ကြည့်ဝေဒနာမှတဏှာကူးနေပြီလားကူးနေအဲ့မဲ့ရွာရွာရွာရွာနဲ့ပြင်းနေရမှာမနေရမှာကြွနေရမှာအဲဝေဒနာမှတဏှာကူးနေပြီနော် စိတ်ကအဲ့ဒါအလိုလိုက်ပြီးတော့ပြင်ပေးနေရတာပြင်ပေးနေရပြီပြင်ပေးနေရပြီငါနာတယ်လို့ဖြစ်နေပြီငါကြိုက်တယ်လို့ဖြစ်နေပြီဒိဋ္ဌိမိတွေဒေါသမိတွေတောက်နေပြီအဲ့ဒါအတောက်မခံနဲ့သိခံသိခံပြီးတော့အဲ့လှုပ်ခြင်းတယ်ဆိုတဲ့စိတ်ကလေးဖြုတ်ခြင်းတယ်ဆိုတဲ့စိတ်ကလေးမခံညံမှုဆိုတဲ့မခံသာဘူးဆိုတဲ့စိတ်ကလေးတွေဘလို့ခံစားနေတာလဲဆိုတာကမြောင်ကြည့်နေနာကျင်ခံခက်ဖြစ်နေတာလေး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 ရုပ်တွေရဲ့ဖောက်ပြန်တဲ့သဘောတွေကိုမြင်အောင်ကြည့်ရုပ်ကဖောက်ပြန်တယ်နာမ်ကခံစားတယ်ဒါကိုမြင်အောင်ကြည့်ခိုင်းနေတာ ခံစားတဲ့သဘောမြင်အောင်ကြည့်ခံစားတယ်အဲ့ဒါခံစားတာမြင်အောင်ကြည့်ရင်သီးခံပြီးရှုမှမြင်တာလှုပ်ချင်တိုင်းလှုပ်ပလိုက်ကြွချင်တိုင်းကြွပလိုက်မချင်တိုင်းမပလိုက်အဲ့ခံစားတဲ့သဘောရှုမရပြန်တော့ကာယိန္ဒြေဆိုအိန္ဒြေကမငြိမ်တော့မနှိမ်တွေဆိုတဲ့စိတ်ကလည်းမတီတော့ဘူးဖြစ်လာမတီတော့တတိန္ဒြေဆိုတတိယမထိုက်တတိမထိုက်တော့တမာတိဆိုတမာတိကမရှိ တမာတိမရှိတော့ပညာင်းတည်းဆိုပညာမကူဟောအဲ့လိုဖြစ်သွားတာပေါ်နေသမျှတွေအကုန်ရှုပါဝေဒနာတစ်လုံးနဲ့ပဲသိအောင်လှုပ်ထားဝေဒနာနာရဲ့ခံစားတဲ့သဘောလေး ရှေ့ရစိတ်ကတင်းတယ်လို့သွားသိရင်နောက်ကစိတ်ကဩတင်းတယ်လို့မဟုတ်ဘူးဖះကတော့ဒါဝေဒနာသဘောခံစားတဲ့သဘောကိုပြောတာငါတို့ကတင်းတယ်လို့သွားတင်ညာပေးနေတာတောက်တယ်လို့တင်ညာပေးတာဖះကတော့တောက်တယ်မရှိ တင်းတယ်မရှိဝေဒနာရဲ့သဘောခံစားတာပဲရှိပူတယ်မရှိအေးတယ်မရှိ ခံစားတာပဲရှိ ကြိုက်တယ်မရှိထုံတယ်မရှိကျင်တယ်မရှိခံစားတာပဲရှိလို့ဘုရားတော့ခံစားမှုဝေဒနာကိုပဲဟောတာသဘောပေါ်ပြတာရဲ့အပေါ်မှာခံစားတာအဲ့ဒီမှာပူတယ်လို့ကြိုက်တယ်လို့ထုံတယ်လို့တင်ညာတွေတော့မပေးပါနဲ့အဲ့ဒီတင်ညာပေးပါရင် နောက်ကအဲ့ဒါဒိဋ္ဌိမိဒေါသမီလောဘမိဒေါသမီဥပါဒဏ်တွေအကုန်လာမှာအကုသိုလ်တရားတွေလာမှာ ပရိစ္ဆသမုပ္ပါစိတ်ရကြီးလဲရတော့မှာကြောင့်မို့ရှုထားဒီခန္ဓာ၅ပါးတွေယုံနံတရားတွေဟာဘာတစ်ခုမှမမြဲဘူးအစိုးမရဘူးသူသဘောသူဆောင်းနေတာတွေသူကသူခံစားပြက်နေတာတွေမြင်အောင်လာကြည့် ဖောက်ပြန်တယ်ခံစားရတယ်ရုပ်ကဖောက်ပြန်တယ်နာကခံစားရတယ်ခံစားပြက်ခံစားပြက်ခံစားပြက်နေတာဒါလေးကိုပဲမြောင်ကြည့်နေအဲ့ဂျားထဲမှာကိလေသာဂျားမခိုသေးနဲ့ထုံတယ်ကျင်တယ်ကြိုက်တယ်ငါနာတယ်ငါထုံတယ်ဆိုအဲ့ဒါကိလေသာဝင်ပြီငါထုံတယ်မရှိငါကျင်တယ်မရှိငါကြိုက်တယ်မရှိခံစားတဲ့သဘောလေးပဲရှိပါလားခေါင်းကိုခြေလက်တန်တာနမိတ်တွေသွားသိနေလို့ချင်းခံစားတဲ့သဘောလေးပဲမြောင်ကြည့် ကျင့်ကြတွေမတင်နဲ့အတွေးတွေမတွေးနဲ့တွေးရင်လည်းတွေးတဲ့စိတ်ကလေးအဲ့တွေးနေတဲ့စိတ်ကလေးရဲ့ခံစားမှုသဘောလေးအပြက်ကိုမြင်အောင်ကြည့်တွေးသဘောကြံသဘောမိမိနှစ်သက်တဲ့ပုံကိုအကြောင်းလေးတွေးမိရင်ဟောစိတ်ထဲမှာပြုံးကိုဒုက္ခပေးတဲ့လူကြီးသွားလေသတိရရောတနှုတ်နှုတ်ဆင်းရဲနေရအဲ့ဒါဒုက္ခဝေဒနာဖြစ်တာပေါ့ နှစ်သက်တာလေးတွေးမိတော့ဒုက္ခဝေဒနာဖြစ်တာပေါ့အဲ့ဒီဝေဒနာတွေဟာမြဲသလားအဲ့ဝေဒနာတွေမမြဲဘူးဝေဒနာသဘောသူကသူခံစားပြက်ခံစားပြက်ဟောက်ပြန်တဲ့ရုပ်ခံစားတတ်တဲ့ဝေဒနာနန္တရားနန္တရားသူကသူခံစားပြက်တာပဲရှိတယ် ရုပ်ကလည်းဖောက်ပြန်တာပဲရှိတယ်ဖောက်ပြန်တာခံစားတာကိုကိုယ်ပိုင်ဉာဏ်နဲ့မြင်အောင်သိအောင်ရှုပါကိုယ်ပိုင်ဉာဏ်ကိုယ်ပိုင်အသိကိုယ့်ကိုယ်ကိုအားကိုးရာအားထားရာကျွန်းကြီးတဲ့ဟွယ်မိယာတီယာဖြစ်အောင်ရသော်ဖျားချက်သားတို့မင်းတို့လှုပ်ထားကြကာကစုဗမတုတ်မှာ တခေါ်တယ်ဓမြတွေကမင်းတို့ရဲ့ပေါင်ကြီးကိုလွှာကြီးနဲ့လာဖြတ်ရင်တောင်မှမင်းတို့စိတ်ဆိုးဒေါသဖြစ်သေးရင်ချက်သားတို့တဲ့အဲ့ဒါမင်းတို့ငါဖျားအဆုံးမမင်းတို့ဒီမှာမတီးသေးဘူးတဲ့အဲ့ဒီလောက်ထိတောင်မှလွှတ်နဲ့ဖြတ်တာထိတောင်အဆုံးစုံသိခံရမယ်တဲ့စိတ်ကိုမဖောက်ပြန်သေးရဘူးတဲ့သိမခံနိုင်လို့စိတ်ဖောက်ပြန်ရင်ငါဖျားရဲ့အဆုံးမမင်းတို့ဒီမှာတီးသေးလို့တဲ့ အခုလဲကိုယ်ခန္ဓာကိုယ်မှာတောက်တာလေးတင်းတာလေးပူတာလေးကြိုက်တာလေးဒီလောက်နဲ့မသေးပါဘူးသိခံလိုက်စမ်းပါသိခံပြီးတော့ဝေဒနာ၃မျိုးရဲ့အပြက်တွေမြင်အောင်လာကြည့်နေအာပေါ်ပေါ်ဘယ်ဝေဒနာပေါ်ပေါ်ဝေဒနာဟာခန္ဓာပြက်အကုန်လုံးခန္ဓာပြက်နေတာပဲညာနေလိုက်ပြီးတော့ကြားတဲ့အတန်တွေမှာရှုနိုင်လဲကြားတာလေးလဲခန္ဓာပြက်တာပဲအကုန်လုံးပေါ်သမျှအာယုံ6ပါးတကား6ခုနဲ့တွေ့တိုင်းတွေ့တိုင်းမှာ ပေါ်သမျှဝေဒနာတွေမှန်သမျှဟာဘာတစ်ခုမှမြဲတာမရှိဘူး။အော်သူသဘောသူဆောင်နေပါလား။ရသော်ဖေကအဲ့ဒီလိုတာရှုစမ်းနဲ့အဲ့ဒါဘလို့ရှုအောင်သိခံပြီးရှုရမှာ။ပေါင်လွှတ်နဲ့ဖြတ်တာတော့မှ အဆုံးစုံသိခံမယ်ဆိုတော့ဒီလောက်တနာရီနှစ်နာရီတွင်းလေးဦးဇင်းတို့ဒကာဒကမတွေသိခံပြီးကြင့်လိုက်စမ်းပါ နောက်ကြံတဲ့အချိန်တွေလှုပ်ပြင်းမရွှေ့လှုပ်ချင်တိုင်းလှုပ်နေတာပဲဒီတရားထိုင်တဲ့အချိန်လေးမှာတော့ငါရဲ့စိတ်ကိုဘယ်မှလည်းငါအပြင်းမခံဘူးငါရဲ့စိတ်ကိုဒီခန္ဓာ၅ပါးယုံ nant တရားတွေရဲ့အပေါ်မှာပဲစင်ញံသုံးသပ်ပြီးတော့ပဲငါရှုနေမယ်ဝေဒနာရဲ့အပြက်တွေကိုပဲငါမြောင် ရှုနေမယ်ဆိုပြီးစိတ်ကိုတန်ဋိဌာန်ချဟိုတွေးလိုက်ဒီတွေးလိုက်အချိန်ကဘယ်လောက်ရှိပြီလဲမပြီးသေးဘူးလားကြိုက်တာကြီးခဲတာကြီးဓာကြီးကဘယ်တော့ပြောက်မှလဲ အဲအဲ့လိုဒါတွေးနေတော့အဲ့သွားပြီအဲစတိတ်မှာနော်လွတ်နေပြီအဲ့ဒါတတိမရှိဘူးတတိမရှိတဲ့စိတ်ကတမာရီဘလို့မှမရှိဘူးတမာရီမရှိတဲ့စိတ်ကဘယ်တော့မှပညာမဖြစ်ဘူးရောင်းကိုမြတ်စွာဘုရားတမာဟိတောဘိကွေယထာဘူတံပဇာနာတိတမာရီရှိမှ အမှန်ကို အမှန်လို့သိတယ်စိတ်သားတို့တဲ့အဲ့ဒါကြောင့်တမာရီရှိအောင်လုပ်ရမှာ တမာရီရှိအောင်ဆိုတာဘာလဲတတိပဲထားအခုဖောက်ပြန်တဲ့ရုပ်ပေါ်မှာငါတတိထားနေရလားဝေဒနာနာရဲ့ခံစားပြတ်တာကိုမြင်အောင်ကြည့်နေတာလားဝေဒနာရဲ့သဘောကိုအပြတ်ကိုမမြင်သေးရင်ဝေဒနာရဲ့သဘောကိုခံစားတာလေးကိုအရင်ဆုံးမြင်အောင်ကြည့်သဘောလေးတွေပေါ်မှာစိတ်ထဲမှာခံစားတာနော်ရုပ်ကခံစားတာမဟုတ်ဘူးဒီယုတ်ကြီးကဘာမှမသိဘူးဒီယုတ်ကြီးကအတုံးကြီးအခဲကြီးပဲရှိတာ သိတတ်တာကနာသိတတ်တာကနာယောက်ကမသိတတ်ဘူးယောက်ကမသိတတ်ဘူးသိတတ်တာနာအဲ့ဒီနာသဘောလေးကသူ့အနဲ့သူမြဲသလားမမြဲဘူးလားပိုင်းခြားကြည့်လိုက်တယ်ဩဒီနာလေးကလည်းမမြဲဘူးလို့ဒါနာလက္ခဏာကိုရှုတာအဲ့တော့ယုတ်လက္ခဏာပဲတပိတော်တော့နိုင်သေးတယ်ဗျာနာလက္ခဏာတော့မမြင်သေးဘူးဆိုရင်ယုတ်လက္ခဏာဖောက်ပြန်ပြောင်းလဲနေတတ်တဲ့ ရုပ်သဘောတွေသူ့သဘောသူဆောင်းနေတာဒီယုတ်ကြီးကသူ့အနသူတင်တာတစ်မျိုးတောက်နာတစ်မျိုးပူတာတစ်မျိုးအေးတာတစ်မျိုးရာတာတစ်မျိုးရန်တာတစ်မျိုးနော်ခုံတာတစ်မျိုးကျင်တာတစ်မျိုးကြိုက်တာတစ်မျိုးမူတာတစ်မျိုးဝေတာတစ်မျိုးအော့တာတစ်မျိုးအန်တာတစ်မျိုးဒီယုတ်ကြီးကအမျိုးမျိုးပြောင်းပြောင်းပြောင်းပြောင်းပြနေပါလားဖောက်ပြန်ဖောက်ပြန်ပြနေပါလားဖောက်ပြန်တဲ့သဘောစုကြီးဒါကြီးပဲရှိပါလားလို့ ရုပ်ရဲ့ဖောက်ပြန်တဲ့သဘောဆိုပြီးပေါ်မှာညာနဲ့မြင်အောင်ကြည့်ဝေဒနာနာရှုနိုင်တဲ့ပုဂ္ဂိုလ်ဩရုပ်ဖောက်ပြန်နိုင်ဖောက်ပြန်တိုင်းမှာကောင်းသဘောဆိုးသဘောခံစားတတ်တဲ့ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာဘယ်ပေါ်မှာခံစားအဲ့ဒီအာယုန်တွေပေါ်မှာခံစားနေတာတင်းအာယုန်တောက်အာယုန်ထုံအာယုန်ကျင်းအာယုန်ဆိုတဲ့ပေါ်ပြနေတာအာယုန်ကြီးသဘောကြီးပေါ်ပြနေတာကြီးအဲ့ဒီ သဘောရဲ့အပေါ်မှာအဲ့ဒါသွားပြီးခံစားနေတာနှစ်သက်သလိုနှစ်သက်ရင်ဒုက္ခဝေဒနာနဲ့ခံစားတာမနှစ်သက်ရင်ဒုက္ခဝေဒနာနဲ့ခံစားတာအဲ့ဒီခံစားတတ်တဲ့သဘောဒါကိုမြင်အောင်ကြည့်ဝေဒနာရဲ့သဘောဟာသူကဘာလဲခံစားတတ်တာပဲရှိခံစားတာပဲရှိအဲ့ဒီခံစားတတ်တဲ့သဘောကိုမြင်သွားပြီဆိုမှ ခံစားတတ်တဲ့သဘောကမြဲသလားမမြဲဘူးလားညံတဲ့သုံးဩမမြဲဘူးအနိစ္စအနိစ္စပြနေပါလားဟိုကဒုက္ခပြအနတ္တအစိုးမရတာပြအနတ္တရဲ့သဘောကလည်းသူ့သဘောသူပြအနိစ္စကလည်းသူ့ကသူပြတယ် အဲမခံညင်တာလေးမခံစားကျင်တာလေးဉာဏ်နဲ့ကြည့်အဲ့ဒါစိတ်ထဲမှာပေါ်နေတာဝေဒနာမိမိနှစ်သက်တဲ့ခန္ဓာကိုယ်အနေထားလေးနဲ့နေရရင်တက်တောင့်တက်တာလေးဒုက္ခဝေဒနာလေးဖြစ်နေထုံသဘောကျင်သဘောသဘောတွေပေါ်ပေါ်ပေါ်ပေါ်ပြနေကိုမနှစ်သက်တော့ဘူးဆိုရင်ဒုက္ခဝေဒနာဖြစ်တာပေါ့ ဒုက္ခရဲ့ဝေဒနာဒုက္ခဝေဒနာဘာပေါ်ပေါ်အကုန်ပြက်တာလေးကိုမြင်အောင်ကြည့်အဲ့ဒီအပြက်လေးခံစားတဲ့သဘောလေးမခံစားကျင်တာလေးကိုခံစားနေတာလေးဒါလေးတွေကိုမြင်အောင်ကြည့်လိုက်တဲ့အခါကျအော်စိတ်ထဲမှာဝေဒနာသဘောလေးဟာသူကသူခံစားပြီးပြက်နေပါလားခံစားပြီးပြက်နေပါလားလို့ဖောက်ပြန်တဲ့သဘောပေါ်မှာခံစားတတ်တဲ့သဘောလေး ခံစားတတ်တဲ့သဘောလေးသဘောလေးသူ့သဘောသူခံစားရတာခံစားပြီးပြက်နေတာအဲ့ဒီအနေစာလေးကိုမြင်အောင်ကြည့်သိခံပြီးတော့အဲ့လိုမြင်အောင်ကြည့်လိုက်တဲ့အခါကျကိုကိုကိုနိုင်နှင်းသွားတာကြိမ်လောက်ဒီဝေဒနာကိုအဲ့ဒီလိုခွာတတ်သွားဝေနာဝိခံပစ်သွား ဝေဒနာခွာတယ်ဆိုဘာလဲဝေဒနာအမနတိကာရဝေဒနာကိုနှလုံးမသွင်းမနဲ့ကိုအေးချမ်းလေးနေနိုင်တဲ့အဆင့်ရောက်သွားတာအဲ့ဒါမျိုးလေးဖြစ်သွားအောင်သိခံပြီးရှုလိုက်ရင်အဲ့ဒီကလေးရောက်သွားတာရောက်သွားတော့ဝေဒနာချုပ်တာဝေဒနာတော့မချုပ်ဘူးဘာချုပ်သွားလဲဆိုတော့အဲ့ဒိဋ္ဌိဒေါသချုပ်သွားတာသောသောဝေဒနာလေးတွေရဲ့အပေါ်မှာပူတယ်တောက်တယ်တင်းတယ်လို့တင်ညာပေးပြီးတော့ဒေါသတွေတောကဖြစ်နေတာမဖြစ်တော့ဘူးဩ သူသဘောသူဆောင်းနေတာသောသောတော့ကဒီဝေဒနာတွေရဲ့အပေါ်မှာနာကျင်ခံခက်ဖြစ်ပြီးတော့ဒိဋ္ဌိမိဒေါသမီတောက်ရတာအခုတော့လည်းမရှိဘူးငြိမ့်သွားအဲ့ဒီလိုတစ်ကြိမ်လောက်အဲ့လိုလွတ်တဲ့နေရာလေးကို ရောက်ဖို့ထားရင်ဦးဇင်းတို့ဒကာဒကမတွေအဲ့ဒါဒေဂနာနီးလေဒီလိုလေးပဲလွတ်တဲ့နေရာလေးရောက်သွားအောင်ကိုကရှုသွားရုံဒါအသေးကတကယ်အဲ့ဒီကြမှာအသေးတတ်တာဒါလေးပါရဲ့ အောက်ပြန်တဲ့သဘောတွေရဲ့အပေါ်မှာဝေဒနာတွေရဲ့ခံစားတဲ့သဘောကိုမြုံကြည့်ပြီးတော့ तू ကငါကုံငါဟာဆိုတဲ့အစွဲကြီးပြုတ်အောင်တရင်ကအဖြစ်ရှုထားတဲ့ပုဂ္ဂိုလ်ကအဲ့ဒီလွတ်တဲ့ငြိမ့်တဲ့နေရာလေးလည်းရောက်တော့ချမ်းသာပြီးဟောဒုက္ခဝေဒနာပြန်ခံစားလို့ဒီကြောင့်မို့ဒုက္ခဝေဒနာကခံစားပြီးပြန်ရင်လည်းဒုက္ခဝေဒနာချုပ်ဆုံးသွားပြန်ရင်လည်းဘာပြန်ဖြစ်ဒုက္ခပြန်ဖြစ်တာပဲဒုက္ခဝေဒနာလည်းမြဲလာဆိုနောက်ကြာကြာပြန်ထိုင်တခါဒုက္ခဝေဒနာပြန်ဖြစ်ပြန်တာ အဲ့ဒါကြောင့်မို့ဒုက္ခခံစားလိုက်ဒုက္ခခံစားလိုက်စိတ်ကဒါပဲခံစားနေတာအဲ့လိုဒုက္ခဒုက္ခမဟုတ်ရင်ဥပေက္ခခံစားလိုက်သူအဲ့လိုလေးခံစားနေဒါပေမဲ့အဲ့လိုလွတ်အောင်ဒါလေးပါးရဲ့ဖောက်ပြမှုရဲ့600ငြိမ်းရာဝေဒနာတွေရဲ့နော်ဒီချုပ်တဲ့နေရာလေးကိုရောက်အောင်လှုပ်ထားနေရင်အကြံသာဒိဋ္ဌိမိတွေဒေါသမီတွေငြိမ်းတော့တေကာနာနီမှာအဲ့ဒီပုဂ္ဂိုလ်ကအော်ဟစ်ပြီးတော့မတရားတော့ဘူးဘာလို့လဲဆိုကိုက ဒီတန်လေးပါဖောက်ပြန်တဲ့ဝေဒနာရဲ့အပေါ်မှာဝေဒနာရဲ့အပြက်တွေကိုမြင်အောင်ကြည့်ခဲ့လို့ဝေဒနာရဲ့အပြက်တွေကိုသိအောင်လုပ်ခဲ့လို့အဲ့လိုသိအောင်ကြင့်ထားလို့ကိုယ်ပိုင်ကြင့်ထားလို့ကိုယ်ပိုင်ရအောင်လုပ်ထားလို့အဲ့ဒီပုံကအခုချိန်မှာအေးအေးချမ်းချမ်းလေးနဲ့အဲ့ဒါတရားကိုလည်းရှုလို့ရတယ်နောက်ဆုံးဒေဂာနာနီမှာလည်းဘယ်သူမှမရှိလေကောင်းနေပဲအေးအေးလေးကိုတရားလေးနဲ့ကိုဘောကလာပြီးတော့မေးဒီကလာမေးတော့မှခေါင်းရှုပ်နေရသေးတယ် ကိုတရားလေးနဲ့ကိုပဲဩဒီယုံနဲ့ဒီနံတွေဟာမမြဲတဲ့သဘောအစိုးမရတဲ့သဘော မပိုင်တဲ့သဘောဟောညံလေးနဲ့ဆင်ញင်ပြီးသုံးသပ်ပြီးတော့ဝေဒနာမှတဏမကုအောင်မြန်တာအဲ့လောက်ထိမြန်ရှုပ်ပြီးသွားနိုင် အကောင်းဆုံးပဲအဲ့ဒါပရိစ္ဆသုံးဘုပ္ပဆက်ရကြီးရပ်ပြီးခန္ဓာတန်တရာကြီးမလဲတော့ဘူးဝေဒနာနေပြီးတော့ခေါင်းကိုခြေလက်တန်တန်းလို့အတင်ညာမပေးတော့ငါသားငါသမီးလို့တင်ညာမပေးတော့ သားအာယုံသမီးအာယုံလေးတွေပေါ်လာရင်ငါသားငါသမီးဆိုရင်အသွားပြီအဲ့ဒါသားလို့သမီးလို့သိတာအဲ့ဒါရုပ်လို့မသိဘူးနာမ်လို့မသိဘူးခန္ဓာ၅ပါးအစုဝေးလို့မသိဘူးမသိတဲ့အခါကျအဲ့ပေါ်မှာဥပါဒံဆွဲဥပါဒံဆွဲတော့ပြိဿသမုပ္ပါစိတ်ရလဲတော့ဟောသွားပြီပိတ်တာဘုံနေသားဆွဲသမီးဆွဲအိုးဆွဲအိမ်ဆွဲနဲ့အဲ့ဒါပိတ်တာဘုံဖြစ်ရတာအဲ့နောက်ဆုံးစိတ်လေးအဲ့လိုချသွားတာဒီလိုအမှန်မြင်အမှန်သိအောင်ရှုတတ်တော့အာယုံထဲမှာသားအာယုံလေးပေါ်လာတယ်ပေါ်လာတဲ့အာယုံလေး ဩဒါယုံနဲ့နာပဲခန္ဓာ၅ပါးယုံနာတရားတွေဟာအခုသားအာယုံလေးပေါ်လာတယ်ပေါ်လာတဲ့အာယုံလေးကမမြဲဘူးပြီးသမီးအာယုံလေးပေါ်လာပြန်တခါချွေတွေမျိုးတွေအာယုံပေါ်လာတယ်တခါလေးခွေးလေးမွေးတာခွေးအာယုံလေးကပေါ်လာကြောင်လေးမွေးတာကြောင်အာယုံလေးကပေါ်လာပေါ်လာတဲ့အာယုံသဘာဝလေးတွေကလည်းမမြဲဘူးအဲ့ဒီဟာလေးပေါ်မှာနှစ်သက်မှုမတက်သက်မှုဆိုတဲ့ခံစားမှုဝေဒနာလေးကလည်းမမြဲဘူး။အော် ဒီအာယုံတွေကလည်းမမြဲတော့အာယုံကိုခံစားတဲ့ဝေဒနာဘယ်လိုမြဲလို့ရမှာလဲအာယုံတွေကလည်းအခုသားအာယုံပေါ်လိုက်အခုသမီးအာယုံပေါ်လိုက်အခုဆွေအာယုံပေါ်လိုက်အခုမျိုးအာယုံပေါ်လိုက်အခုအိုးအိမ်ကြီးတွေပြန်မြင်လိုက်အဲငါမရှိရင်များဘယ်လိုများနေမလဲဆိုတော့ဟောစိတ်တွေပေါ်လာလိုက်ဖြစ်လိုက်စိတ်ထဲမှာအဲ့ဒီခံစားနေတတ်တဲ့သဘောလေးတွေဟာအော်ဒီသဘောတွေပေါ်နေတာ ਈ တော့မှမမြဲတော့ဒီပေါ်မှာခံစားတဲ့ဝေဒနာဘယ်လိုမြဲမှာလဲ ဝေဒနာရဲ့မမြဲတဲ့အနိစ္စလေးမြင်အောင်ကြည့်သားလည်းမဆွဲတော့ဘူးသမီးလည်းမဆွဲတော့ဘူးယုံနဲ့နာလို့ပဲသိတယ်ခွေးဆိုတာလည်းယုံနဲ့နာကြောင်ဆိုတာလည်းယုံနဲ့နာဩဒီယုံနဲ့ဒီနာမဲရှိတာအဲ့ဒါမှာခွေးကြောင်ကြက်ငှက်ငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိပါလားအဲ့လိုအမှန်မြင်အမှန်သိတဲ့စိတ်နဲ့နောက်ဆုံးဘဝဏီကုန်းလေးချုပ်လိုက်ရရင်ပြီးပြီတဲ့အဲ့ဒါဦးဇင်းတို့တရားနဲ့သိခြင်း အဲ့လိုတရားလေးနဲ့သေတော့အစွဲလန်းနေဥပါဒဏ်နေမရှိဘဲနဲ့သေတော့ဒီကြောင့်သေတဲ့ခါကျတော့ခန္ဓာကိုယ်လေးတွေပျော့ပြောင်းလောဘဇောဒေါဇောမောဇောဇောတွေမစောဘဲနဲ့သေသွားတာဘလို့သေရမှကြောက်တာနဲ့တခါတည်းသားဆွဲရတာသမီးဆွဲရတာလောဘဇောနဲ့သေတာနဲ့ဒေါသဇောနဲ့သေတော့သေတော့ခန္ဓာကိုယ်ကြီးတွေကတောင့်တင်းပြီးတော့ကိုတခါတည်းညှစ်ချုပ်ပြီးသေရတာဟိုလောဘဇောဒေါဇောမောဇောတွေနဲ့ကြောင့်မို့ကိုကိုကိုအသေးတကယ်တတ်ချင်တော့ ဒီတရားကျင့်စဉ်ကိုသေးသေးချာချာပြီးပြီးပြင်းပြင်းကို ရှုမှတ်ပွားများပြီးတော့လှုပ်ထားမှဒါလျင်ဩသာသနာနဲ့တွေ့ရကြိုးနတ်မှာပါလားလူဖြစ်ရကြိုးနတ်မှာပါလားကိုကိုကိုအဲ့ဒီအဆင့်ကိုရောက်အောင်ကြိုးစားပါပွားထားဝေဒနာရဲ့သဘောတွေသူကသူရုပ်ဝေဒနာနံခံစားတဲ့သဘောရုပ်ကဖောက်ပြန်တဲ့သဘောဖောက်ပြန်တယ်ခံစားတယ် ယောဂဖောက်ပြန်တယ်နာငါခံစားတယ်ဒါပဲရှိတယ်ခံစားတဲ့သဘောလေးတွေရဲသလားမြင်အောင်ကြည့်ခံစားတဲ့အပြက်ကိုမမြင်သေးဘူးဆိုရင်ဝေဒနာသဘောလေးတွေသူကသူပေါ်နေတာလေးတွေမြင်အောင်ကြည့်စိတ်ထဲမှာချမ်းသာတယ်လို့ပေါ်ရင်ပေါ်လာမယ်ဆင်းရဲတယ်လို့ပေါ်ရင်ပေါ်လာမယ်မခံကျင်ဘူးမခံစားကျင်ဘူးဆိုတာပေါ်ရင်ပေါ်လာမယ်အဲ့ဒါဝေဒနာတွေအဲ့ဒီဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာဆိုတဲ့ ဝေဒနာရဲ့အာယုန်တွေဘာပေါ်ပေါ်ပေါ်တာတွေမှန်သမျှမြောင်တာအရင်ကြည့်ပြီးမှအဲ့ဒါရဲ့အနိစ္စဒုက္ခအနတ္တလက္ခဏာတွေသုံးပါးကိုပြန်တင်အဲ့ဒီလိုကိုဝေဒနာကိုတပြီးတော့မြောင်ကိုမရှုတတ်သေးဘူးဆိုရင်အဲ့ဒါခန္ဓာကိုယ်ကာယတကားပေါ်ကနေမှရုပ်တွေဖောက်ပြန်နေတာတွေပြောင်းလဲနေတာတွေမြောင်ကြည့်တင်းသဘောကနေတောင်နာကိုပြောင်းနေပြီပူသဘောကနေကျင်းနာပြောင်းနေပြီကြိုက်တာကနေထုံတာပြောင်းနေပြီပြောင်းနေတာကိုမြောင်ကြည့်တာ ကြိုက်တယ်လို့တင်ညာပေးခိုင်းတာမဟုတ်ထုံတယ်လို့တင်ညာပေးခိုင်းတာမဟုတ်သဘောကိုမြင်အောင်ကြည့်ခိုင်းတာသဘောလေးတွေကပါလေသဘောလေးတွေသူသဘောသူဆောင်းနေတာသူ့လောက်သူလောက်နေတာအဲ့ဒါမှာယောက်ျားဆိုတာမပါဘူးမိန်းမဆိုတာမပါဘူးငါဆိုတာမပါဘူး ရူပံဘိခွေနတုံမာကံမြတ်စွာဘုရားနတုံမာကတုံမာရှစ်သားတို့မင်းတို့ရဲ့အဲ့ဒီယုတ်ကြီးကမင်းတို့ကိုယ်ပိုင်မဟုတ်ဘူးတဲ့ကိုယ်ပိုင်ဆိုလို့ရှိရင်ပူဓာကြီးငါမကြိုက်ဘူးမပေါ်နဲ့ထုံဓာကြီးမကြိုက်ဘူးမပေါ်နဲ့လို့အမိန်ပေးကြပါလားပေးလို့မရဘူးအဲ့ဒီရုပ်ရဲ့သဘောတွေရုပ်ရဲ့အစုဝေးတွေဟာ သူ့သဘောသူ ဆောင်နေတဲ့သဘောပဲရှိတယ် တကယ်တမ်းကြည့်လိုက်ရင်ဒီပညာရုပ်ဒီခန္ဓာကိုယ်ကြီးဥသဘောအေသဘောတင်းသဘောဆိုတာဖောက်ပြန်ပြောင်းလဲပြနေတာဒီရုပ်ကြီးတဲ့ကနေမှာပြောင်းပြောင်းပြောင်းပြောင်းပြီးတော့ပြနေတာဘာလဲအဲ့ဒါအနိစ္စပြဘလောက်ထိနှိမ့်စပြမလဲဒီခန္ဓာကိုယ်ကြီးကသေပြီးဒီတိုင်းထားလိုက်ရင်တခါတည်းဖူးရောင်ပြီးပုတ်ပွားပြီးလောက်တွေတဖွာဖွာကြပိုကောင်တွေတန်ကောင်တွေဒီကောင်တွေကြဒီခန္ဓာကိုယ်ကြီးက မပြုတ်မပြင်မဲ့ထားလိုက်လို့ကတော့အဲ့ဒါပိုးတွေလောက်တွေတန်ကောင်တွေတီကောင်တွေရဲ့အဲ့ဒါနေရာအင်းပြောင်းလဲပြနေအောင်ပါပဲအဲ့ဒါနောက်ဆုံးရေမုံကြသွားသည် ထိတန်အောင်ပုံကြီးတွေဖြစ်လာမယ်အပွားကြီးတွေဖြစ်လာမယ်အယိုးစုကြီးတွေဖြစ်လာမယ်နောက်ဆုံးကျအယိုးတွေအမုံတွေကြမြေတိုင်းမြေကဲကျော်ပြီးတော့မြေပေါက်နေလို့ဖြစ်သွားတာအာဒီခန္ဓာကိုယ်ကြီးအများရန်ဖောက်ပြန်ပြောင်းလဲနေလို့အာယုတ်ကြီးမျက်စိနဲ့မြင်ရတာကြီးရတယ်အဲ့လိုပြောင်းနေတာ အဲ့ဒါပြောင်းနေတာအဲ့ဒီဉာဏ်နဲ့မြင်ရမယ်အခုပရမတ်ယုတ်နံတွေကလည်းပြောင်းနေတာသောတော်ဟာပညာယုတ်ကြီးအပုတ်ကြီးအပွားကြီးပေါ်လာတာအဲ့ဒါပညာယုတ်ကိုအရင်ဖမ်းလိုက်တာပညာယုတ်ကြီးမြင်ပြီးမှပရမတ်ကိုနောက်ကျော်မြောင်ကြည့်မှာအခုဦးဇင်းပြောနေတဲ့ဒီပရမတ်ယုတ်ဆိုတာကြတော့လက်နဲ့ကင်ပြလို့လည်းမရဘူးမျက်စိနဲ့လည်းကြည့်လို့မရဘူးသဘောလေးတွေပြောင်းနေတာပဲရှိတယ်တင်းသဘောလေးတွေ တောင်သဘောလေးတွေပူသဘောလေးတွေအဲသဘောလေးတွေသဘောလေးတွေတမျိုးပြီးတမျိုးပေါ်ပေါ်ပေါ်ပေါ်ပြပြောင်းပြောင်းပြောင်းပြောင်းပြအဲ့ဒါရုပ်ရဲ့ပြောင်းလဲနေတဲ့သဘောအဲ့ဒါရုပ်ပတိတိရူပံဟောက်ပြန်ပြောင်းလဲတတ်လို့ရုပ်လို့အဲ့ဒါရုပ်လက္ခဏာကိုမြင်ပါပြီရုပ်တွေပြောင်းနေတာတွေ ရုပ်ပြောင်းတိုင်းပြောင်းတိုင်းပြောင်းတိုင်းပြောင်းတိုင်းနေရဲ့အနေစာကိုမြင်အောင်ကြည့်တယ်ဒုက္ခကိုမြင်အောင်ကြည့်တယ်အနတ္တကိုမြင်အောင်ကြည့်တယ်လက္ခဏာရေး၃ပါးနဲ့မိမိနှစ်သက်တာနဲ့မြင်အောင် သုံးသပ်ကြည့်ဘောလေးတွေကသူ့အလုပ်သူလုပ်နေတာမမြဲဘူးသူ့သူ့အလုပ်သူလုပ်တာမမြဲတဲ့သဘောတွေဆင်းရဲတဲ့သဘောတွေသူ့အလုပ်သူလုပ်နေတာမြင်တာ အဲ့ဒီကြမှာဝေဒနာနံရှုနိုင်တဲ့ပုဂ္ဂိုလ်ကမှာရုပ်တွေပြောင်းတိုင်းပြောင်းတိုင်းရဲ့အပေါ်မှာနံလေးကခံစားနေတာခံစားတတ်တာခံစားတဲ့သဘောအဲ့ဒီမှာခံစားတာလည်းပဲငါဆိုတာမရှိဘူးသူဆိုတာမရှိဘူးယောက်ျားဆိုတာမရှိဘူးမိန်းမဆိုတာမရှိဘူးခံစားတတ်တဲ့သဘောတတ်တတ်ပဲရှိတာဝေဒနာဆိုတာဝေဒီယတိ ခံစားတတ်တဲ့ဝေဒနာသဘောလေးပဲခံစားတတ်တာလေးပဲသူကသူကောင်းတာလေးလည်းခံစားလိုက်တာသိုးသဘောလေးလည်းခံစားလိုက်တာ အလဲလာလေးလည်းခံစားလိုက်တာအဲ့ဒါတွေကဘာလဲခံစားပြီးတော့ပြတ်တာမမြဲဘူးအဲ့ဒီခံစားတဲ့သဘောလေးမြင်အောင်ကြည့်စိတ်ထဲမှာခံစားတာခံစားတာလဲ ရုပ်ပေါ်မှာခံစားတာမဟုတ်ဘူးဒူးကောင်းကြီးကခေါင်းကြီးကကိုကြီးကဆိုတာအဲ့ဒါရုပ်နဲ့နာနဲ့မကွဲလို့ဘယ်ဟာနာလဲဒူးကောင်းကြီးကနာတာဖျက်ခေါင်းထဲမှာကြိုက်တာဖျက်ကိုကခေါင်းထဲကကြိုက်သဘော ခဲသဘောထုံသဘောကျင်သဘောပေါ်ပြတာတက်တက်နာဝေဒနာက စိတ်ထဲမှာခံစားတာဟောအဲ့ဒီပုံကိုမေသိကြီးလဲထိုးထားလိုက်ရောအဲ့ဒါခေါင်းကကိုကပူတယ်ကြိုက်တယ်ဆိုတာမရှိတော့ဘူးမေသေးထိုးပြီးတော့ဗိုက်ခွဲပလိုက်တဲ့အခါကျတော့ ဘိုက်ခွဲလိုက်လဲဘိုက်ကြီးခွဲထားတာ तू မသိဘူးအဲ့ဒါကြောင့်မို့ရုပ်ကသိတတ်တဲ့သဘောမရှိဘူးသိတတ်တာကနာဟောနာသဘောကသူ့အတူသိတတ်တဲ့နာသဘောလေးကသူ့အတူခံစားပြီးတော့ပြတ်တာပဲရှိတယ်အဲ့ဒီခံစားပြတ်တဲ့သဘောလေးကနာသဘောလေးနာရဲ့လက္ခဏာလေးနာသဘောလေးကသူ့အတူခံစားပြီးပြတ်တာ ရုပ်ကြီးအတွက်သူပေါ်ပြတတ်တာပဲရှိတာအဲ့ဒီလိုညံနဲ့ပိုင်းခြားကြည့်လိုက်တော့ငါနာတယ်ငါကြိုက်တယ်ခေါင်းကြီးကကြိုက်တာကိုကြီးကကြိုက်တာမဟုတ်ဩကြိုက်တယ်ခဲတယ်လို့ခံစားမှုသဘောလေးကစိတ်ထဲမှာဖြစ်နေပါလားဟောစိတ်ထဲမှာဖြစ်တဲ့ဟာကိုစိတ်စိတ်ချင်းထိုင်ပြီးတော့တတိထားလဲကြည်လဲကြည်လိုက်ရောအဲ့ဒါလေးကခံစားပြက်ခံစားပြက်ခံစားပြက်ဟောမမြဲပါလားဒီသဘောလေးကသူ့သဘောသူဆောင်တဲ့ခံစားပြက်တာပဲရှိပါလား ငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်အဲ့ဒါအမှန်မြင်အမှန်သိတာအဲ့ဒါဝေဒနာမှတဏှာမကူတော့ခံစားတဲ့သဘောလေးဟာခံစားပြီးပြက်တာလေးမြင်အောင်ကြည့်လိုက်တော့တင်းတယ်တောင့်တယ်ထုံတယ်ကျင်တယ်လို့တင်ညာမပေးတော့တင်ညာမပေးရင် နောက်ကလောဘဒေါသမောဟတဏမာနဒိဋ္ဌိတွေသင်္ခါရခန္ဓာတွေမဖြစ်တော့ဘူးဗောတဲ့အဲ့ဒါဘာကြောင့်လဲအမှန်မြင်လို့အမှန်သိလို့အမှန်ရှုနိုင်လို့ အဲ့ဒီလိုမရှုနိုင်တဲ့ပုံကိုများကဝေဒနာမှတဏှာကူးပြီးတော့အဲ့မှာဖြစ်တာအဲ့ဒါကြောင့်မို့တင်းတယ်တင်းတယ်တင်းတယ်လို့မြန်သွားတင်ညာမပေးနဲ့တင်းနာကြီးကိုတခါတည်းစိုက်ကြည့်ပြီးတော့အဲ့ဒါကြီးကိုတင်းတယ်တင်းတယ်တင်းတယ်ဆိုပြီးတော့လုံနေအဲ့ဒါအဲ့ဒါဝေဒနာမှတင်ညာပေးနေပြီကြိုက်တယ်ကြိုက်တယ်ကြိုက်တယ်ကြိုက်တယ်ဆိုပြီးတော့ကြိုက်တာကြီးကြည့်ပြီးကြိုက်တယ်ကြိုက်တယ်လုံနေအဲ့ဒါဝေဒနာမှတင်ညာပေးနေပြီထုံတယ်ထုံတယ်ထုံတယ်လို့တင်ညာပေးနေအဲ့ဒါဝေဒနာမှတင်ညာကုသွားပြီ အဲ့ဒါကြောင့်မို့ထုံတယ်မရှိကြိုက်တယ်မရှိဖောက်ပြန်တဲ့ရုပ်သဘောသာရှိဟောအဲ့ဒါအမှန်မြင်သွားတာရုပ်သဘောဖောက်ပြန်ပြောင်းလဲတာပဲရှိတယ်ထုံတယ်ကျင်တယ်ကြိုက်တယ်ဆိုတာမရှိတဲ့တရားပါလားအဲ့ဒါမရှိတာကိုငါသွားအရှိလောက်ပြီးထုံတယ်ကျင်တယ်ကြိုက်တယ်တင်ညာပေးလို့အဲ့ဒီတင်ညာပေးမှလို့အဲ့ဒီပေါ်မှာသင်္ခါရတွေဖြစ်ရပါလားတဏမာနဒိဋ္ဌိမိတွေတောက်ရပါလားလို့အမှန်သိတဲ့အခါကျတော့ပြိဿသမုပ္ပါ စိတ်ရဟကိုမလဲအောင်ဩခံစားတဲ့သဘောလေးသူကသူခံစားပြက်ပူရာလေးလည်းခံစားပြက်တင်တာလေးလည်းခံစားပြက်အေရာလေးလည်းခံစားပြက်ရွာရွာလေးလည်းခံစားပြက်မောင်းမွားလေးလည်းခံစားဘာပေါ်ပေါ်ပေါ်ရာတွေမှန်သမျှကောင်းတာဆိုးတာဘာပေါ်ပေါ်ပေါ်ရာတွေမှန်သမျှအကုန်လုံးဟာခံစားပြီးတော့ပြက်အဲ့ဒီအာယုန်တွေဓွာရတွေတိုက်တိုင်းတိုက်တိုင်းတိုက်တိုင်းမှာခံစားတဲ့သဘောဖြစ်တာမျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါမှာလည်းခံစားမှုဝေဒနာ နားနဲ့အတန်နဲ့ကြားတဲ့အခါမှာလည်းခံစားမှုဝေဒနာဝေဒနာသဘောတွေပဲအဲ့ဒီဝေဒနာတွေရဲ့ရှာနဲ့အရသာနဲ့တိုက်လိုက်လဲဝေဒနာဖြစ်တာပဲနော်နှာခေါင်းနဲ့အနံ့နဲ့တိုက်လိုက်လဲဝေဒနာဖြစ်တာပဲရှာနဲ့အရသာနဲ့တိုက်လိုက်လဲဝေဒနာကာယအကြည်ဓာတ်ပေါ်မှာလဲဖုဒ္ဓပတ္ထတွေနဲ့တွဲထည့်ပြီးတော့တောင့်သဘောတင်းသဘောဆိုပြီးတော့ဝေဒနာသဘောတွေပဲအဲ့ဒီဝေဒနာသဘောတွေမနှောနဲ့ဓမ္မနဲ့တွေ့တဲ့အခါမှာလဲဒါကြောင့်ဝေဒနာပဲ တမျိုးမျိုးစီဖြစ်တာပဲအဲ့ဝေဒနာတွေမျက်စိနဲ့အစင်းနဲ့တိုက်တဲ့ချိန်ဒုက္ခဝေဒနာ ဖြစ်မလားဒုက္ခဝေဒနာဖြစ်မလားအာယုံကဒုက္ခအာယုံဆိုချမ်းသာတဲ့ဒုက္ခဝေဒနာဖြစ်တာပေါ့အာကိုမကြိုက်တိုင်းတွေ့ရတဲ့ဒုက္ခအာယုံကြီးဖြစ်သွားဒေါသဖြစ်တာပေါ့နော်ဒုက္ခဝေဒနာမှာဒေါသတွေဖြစ်တာနှစ်သက်တဲ့ဟာလေးမြင်မိတဲ့အခါကျတော့ဒုက္ခဝေဒနာဖြစ်တာပေါ့အလယ်လတ်ကြည့်နေတာကြောင့်ဥပ္ပခဝေဒနာဆိုတော့မျက်စိမှာလည်းဝေဒနာ၃မျိုးအဲ့တော့ဝေဒနာပြောတာ၃မျိုးကိုကကြည့်ရမှာ ဝေဒနာရဲ့အနိစ္စကိုမြင်အောင်ကြည့်တယ်ဝေဒနာရဲ့နော်သမုဒိယဓမ္မာနုပတိနော်ဝေယဓမ္မာနုပတိဘုရားတော့ဖြစ်တာပြက်တာမြင်အောင်ကြည့်တယ်ဝေဒနာရဲ့အနိစ္စကိုမြင်အောင်ကြည့်တယ်ဝေဒနာ၃မျိုးဖြစ်ဖြစ်ဘာဖြစ်ဖြစ်ပေါ်သမျှဝေဒနာတွေဟာမမြဲဘူးအနိစ္စပေါ်သမျှဝေဒနာတွေဟာအစိုးမရဘူးဒုက္ခ ပေါ်သမျှဝေဒနာတွေဟာမပိုင်ဘူးကြာကြာလေးဒုက္ခဝေဒနာလေးကို ကောင်းလို့ကြာကြာနေပါဆိုမနေဘူးဒုက္ခဝေဒနာလည်းအစိုးမရဘူးအနတ္တအဲ့တော့ဝေဒနာရဲ့သဘောဟာအာယုံ6ပါးတကား6ခု6ခုမှာတွေ့တိုင်းတွေ့တိုင်းတွေ့တိုင်းဒုက္ခဝေဒနာတွေဒုက္ခဝေဒနာဥပက္ခဝေဒနာဆိုတဲ့ဝေဒနာတွေအလုံးဟာ အကုန်လုံးခံစားပြတ်တဲ့သဘောတွေပဲရှိပါလားလို့ ဉာဏ်ထဲမှာအမှန်မြင်အမှန်လဲသိလိုက်ရောတဏှာဥပါဒာနေချုပ်ငိမ့်ပါပြီတဲ့ဒိဋ္ဌိမိဒေါသမိတွေမတောက်တော့ပါဘူးအဲ့ဒါတမ္မာဒိဋ္ဌိဆိုတဲ့အမှန်မြင်လို့အမှန်သိလို့သူတော်ကောင်းတွေရဲ့တရားကိုနာယူကြည်ညိုပြီးတော့ကိုယ့်ရဲ့ခန္ဓာကိုယ်မှာအမှန်မြင်အမှန်သိပြီးတော့ရအောင်ကြိုးစားပြီးတော့ရှုလို့ဒီလိုတရားကနာယုံနဲ့လဲ ခန္ဓာပရိစ္ဆသမုပ္ပါဆက်ရကဖြတ်လို့မရပြန်ဘူးကိုယ်တိုင်ကျင့်ထားမှရတာကိုယ်တိုင်ကျင့်တဲ့အခါကျတော့လေတတိဉာဏ်ပညာသုံးချက်ကိုပိုင်နိုင်အောင်လုပ်ပြီးတော့တတိလည်းအားကောင်းအောင်ထားနော်ဉာဏ်နဲ့ကလည်းပိုင်ခြားပညာဉာဏ်နဲ့ပိုင်ခြားပြီးတော့အဲ့ဒါကောင်းအောင်ကိုသေချာပြင်ဆင်ပြီးတော့ရှုမှတ်ပွားများလိုက်တဲ့အခါကျတော့မှအဲ့ဒါအခုပြောတဲ့ဝေဒနာនិရောဓ တဏှာဏီရောရောဆိုတာဝေဒနာတွေချုပ်တော့တဏှာချုပ်တာပဲတဲ့နော်ဝေဒနာဏီရောတာတဏှာဏီရောတော့တဏှာဏီရောတာဥပါဒနာဏီရောတော့တဏှာချုပ်တော့ဥပါဒဏ်တွေမဖြစ်ဥပါဒဏ်တွေမဖြစ်တော့ဘဝတွေမရတော့ဘူးတဲ့နော်အဲ့ဒါကြောင့်ပြိဿသမုပ္ပါဆက်ရကြီးကိုရတ္တအောင် လုံနိုင်တာဘယ်သူလဲမိမိကိုယ်တိုင်သာလျှင်လုံနိုင်တာပါဘယ်သူမှဒီပြိဿသမုပ္ပါဆက်ရကြီးကိုလာပြီးတော့ရတ္တအောင်လုံမပေးနိုင်ဘူး ကိုကိုကိုသာလင်အာကိုပြီးတော့ဩဒေဂနာနိမှာဝေဒနာမှတဏှာကုပြီးတော့သေရရင်တော့သာသနာနဲ့တွေ့ရကြုံမနှက်ဘူးလူဖြစ်ရကြုံငါမနှက်တော့ဘူးအဲ့တော့ကိုကိုကိုသာသနာနဲ့တွေ့ရကြုံနှက်အောင်လူဖြစ်ရကြုံနှက်အောင်တော့ငါကြိုးစားမှာပဲဆိုပြီးတော့ရှုအရာဖောက်ပြန်တယ်ခံစားတယ်ဒီနှစ်ချက်ကိုပိုင်အောင်ရှုရုပ်ရဖောက်ပြန်တဲ့သဘောနာရခံစားတဲ့သဘောဖောက်ပြန်တယ်ခံစားတယ်ဒါလေးကိုညံထဲမှာသဘောလေးပေါက်တော့အောင် ကိုကိုကိုဘုရားသာသနာနဲ့တွေ့ရကြုံနှတ်သွားအောင်ဒီချိန်တစ်ခါလောက်ဒီလိုကြင့်သွားလို့အပယ်လွတ်သွားပြီဆိုရင်ဒီပြုတ်လောက်ထားတဲ့အာထုတ်ထားတဲ့လက်ဖြောက်တစ်ချက်တိဂရေတသိမ့်ဂရေတသိမ့်လောက်ဖြစ်တဲ့ဝိပဿနာကုသိုလ်ကြီးတွေနဲ့အောက်ပြန်လာဖို့တောင်မှမလွယ်တော့ပါဘူးဒါကြောင့်မို့အထက်ဘုံသင်္ဆန်တက်ပြီးနောက်ဆုံးတော့နိဗ္ဗာန်ဝင်ရတာပဲများပါတယ်။ဘာကြောင့်လဲဆိုဝိပဿနာကုသိုလ်နဲ့တက်တဲ့နတ်တွေအောက်သိပ်ပြန်မလဲကြတော့ ဒါနသီလနဲ့သွားတဲ့နတ်တွေပဲအောက်လဲကြတာများတယ်ဝိပဿနာနဲ့တက်တဲ့ပုဂ္ဂိုလ်နတ်တွေကြတော့ဆရာတော်ဘုရားကြီးတွေကဒါအထက်မှာရောက်တော့လဲဝိပဿနာတရားတွေဆက်ရှုသွားကြတာပဲတဲ့သူတို့ဝိပဿနာတရားတွေကိုဆက်ပြီးတော့ရှုသွားရှုသွားတဲ့အခါကျတော့အဲ့ရနေပြီးတော့အထက်ဘုံတွေတက်သွားကြတာသူတို့အကယ်၍ဒါတကယ့်ကိုပြန်ဆင်းကျင်တဲ့ပုံကိုများသာသနာပြုဖို့တွေဟောလောက်ပြီးဆိုမှဒါပြန်ဆင်းကြတာဒါမို့ဝိပဿနာဟာအမြတ်ဆုံး အများဆုံးဖြစ်တဲ့ဝိပဿနာမှာအခုလိုပရိစ္ဆသမုပ္ပါစိတ်ရက်ကိုခန္ဓာမှာပြတ်အောင်ဖြတ်နိုင်တဲ့တရားကလည်းဒါအင်မတန်မှမြတ်တဲ့တရားဒီတရားမျိုးကို ကိုကိုယ်တိုင်ပိုင်ပိုင်နိုင်နိုင်ကျင့်ထားဒါလေးပါးတွေဖောက်ပြန်မှုတွေဘလို့ဖောက်ပြန်ဖောက်ပြန်ယုတ်ကြည်ဘလို့ပြောင်းလဲပြောင်းလဲသတ်သူဖောက်ပြန်နေပြောင်းလဲနေတာတွေကသူ့သဘောဓာတ်ကလည်းဓာတ်လုံးလုံးတာယုတ်ကလည်းယုတ်လုံးလုံးတာနာနေရလဲနာလုံးလုံးတာအဲ့ဒီမှာငါသူတစ်ပါးယောက်ျားမိန်းမမပါဘဲနဲ့တိခါ ပြီးတော့အကုသိုလ်စိတ်တွေဖြစ်နေတာကိုအဲ့ဒါကုသိုလ်စိတ်တွေနဲ့ပြန်အစားထိုးထိုးထိုးထိုးပြီးတော့အနိစ္စလက္ခဏာညာဒုက္ခလက္ခဏာညာအနတ္တလက္ခဏာညာဆိုတဲ့အဲ့ဒီညာနေတဲ့ဒါပိုင်းခြားပိုင်းခြားပြီးတာရှုသွားသမ်းပါဦးဇင်းတို့တရားဓမ္မပြီအဲ့ဒါသာသနာနဲ့တွေ့ရကြုံ납ပါလူဖြစ်ရကြုံ납ပါပြီတေဃာနာနီမှာဒီအကျင့်မြတ်မျိုးနဲ့ဒါပိုင်ပိုင်နိုင်နိုင်တာရှုထားကဲပါအောင်ယူပါအောင် လောက်ကြပါအောင်အော်တရားကိုမလို့အော်ရတယ်ဆိုတာကိုကအဲ့ဒါတရားလုံမထားလို့တရားလုံမထားတဲ့ပုဂ္ဂိုလ်ကအခုချိန်ပြုံးပြုံးနေနိုင်တာဒေဂာနာနီမပြုံးနိုင်ဘူးဒေဂာနာနီမပြုံးနိုင်ဘူးဟိုယောဂဒီယောဂဖြစ်ပြီးတဲ့ကြာရင်စကားတော်မှမပြောနိုင်ဘူးငိုယုံပြီးတော့ကဲမဲ့လူပဲရှားတဲ့ဘဝအတ္တဟိအတ္တနောနာထောကောဤနာထောကောတိနာထော ပရောတိယာ ကိုကိုကိုကလွဲပြီးအခြားဘယ်ကိုမြမင်းတို့အားကိုးရရှာအောင်မှာတော့မြတ်စွာဘုရားဓမ္မဒီပါဓမ္မတရဏတရားကိုကကျွန်းကြီးတပွဲဖြစ်အောင်တရားမိရဖြစ်အောင်လှုပ်ထားလိုက်ကြသမ်းပါဘာကြောင့်လဲအိုဘေးကြီးတွေကအခုလာနေပြီနာဘေးကြီးတွေကလာနေပြီသေဘေးကြီးတွေကလာနေပြီ အဲ့ဒီအိုဘဲတွေနာဘဲတွေသေဘဲတွေကိုယ့်ဒီမရောက်သေးခင်မှာပြင်ဆင်ထားဖို့ပဲကိုကအချိန်ရှိတယ်အဲ့ဒီအိုဘဲနာဘဲသေဘဲကြီးတွေလာတဲ့အခါကျတော့ကိုကမပြင်းစင်းနိုင်တော့ရင်သွားပြီဒါကြောင့်မို့ရှုခုခန္ဓာကိုယ်ပေါ်မှာပြင်ရှုရုပ်ပေါ်မှာသုံးသပ်နေရလားနာမ်ပေါ်မှာသုံးသပ်နေဝေဒနာနုပဒနာရှုွက်ဆိုဒီနာမ်ကိုသုံးသပ်နိုင်အောင်ဒီတက်ရ တမာတိမရှိသေးလို့ကိုကမရှုတတ်သေးတဲ့ပုံကိုများအတွက်ဦးဇင်းရုပ်ကိုပြန်ပြန်ပြီးပြောပြောနေရတာမျောပြီးရှောက်ပြီးတော့တွေးဝဲပြီးစဉ်းစားနေမှာဆိုလို့ဒါပရမတ်အစစ်ဓာတ်အနှစ်တွေကို ရှုတဲ့အခါကျတော့ဒီကြောင့်ကိုတမာတိလိုတယ်တတိတမာတိဉာဏ်ပညာတွေရှိမှဒီဟာတွေကရှုနိုင်တာခံစားတဲ့သဘောလေးစိတ်ထဲမှာခံစားတာလေး သူ့အတူခံစားတဲ့သဘောလေးမြင်အောင်ကြည့်မြင်အောင်ကြည့်ဆိုတာတမာဒီလေးနဲ့စောင့်ကြည့်မှမြင်တာအဲ့ဒီသဘောလေးမြင်တဲ့အခါကျမှခံစားပြက်ခံစားပြက်ခံစားပြက်ခံစားပြက်ခံစားတာလေးသူ့အတူပြက်ပြက်ပြက်ပြက်ပြက်ပြက်သွားတာအပြက်ကိုပဲမြင်တယ်အဲ့ဒါအပြက်တွေကိုပဲမြင်အောင်ကြည့်အပြက်လေးတွေသူ့သဘောသူဆောင်းနေတာလေးတွေ ယရာပညာယပတ္တတိဉာဏ်နဲ့ပညာနဲ့မြင်အောင်ကြည်စမ်းတဲ့အဲ့ဒီဝေဒနာမျက်စိမှာပေါ်ပေါ်နားမှာပေါ်ပေါ်ဘယ်မှာပေါ်ပေါ်ပေါ်ပြီးအကုန်ပြတ်တာပဲပေါ်ပြီးပြတ်တာပဲမြဲတယ်တည်တယ်ဆိုတာမရှိဘူးတည်နေတယ်မြဲနေတယ်ဆိုတာဘယ်ဝေဒနာမှမရှိဘူးဒုက္ခဝေဒနာကြီးလည်းသူ့သူခံစားပြီးပြတ်တာပဲ ဒုက္ခဝေဒနာကြီးကလည်းခံစားပြက်တာပဲဥပေက္ခဝေဒနာကြီးကလည်းခံစားပြက်တာပဲအဲ့ဒီခံစားပြီးပြက်တဲ့သဘောခံစားပြီးတော့တီးနေတာမရှိဘူးခံစားတဲ့သဘောလေးပဲသဘောလေးကသူ့ဟာသူခံစားခံစားပြီးပြက်တာအဲ့ခံစားပြက်တဲ့သဘောလေးကိုမြင်အောင်ကြည့်မြင်အောင်ကြည့်အဲ့ဒီမှာ ငါကိုဆိုတာမရှိဘူးငါဥစားဆိုတာမရှိဘူးငါဆိုတာမရှိဘူးသတ္တုခံစားတတ်တဲ့သဘောလေးပဲရှိတယ်စိတ်ကနေမှတွေးတဲ့အာယုံလေးတွေထဲမှာလဲတာအာယုံသမီးအာယုံဆွေအာယုံမျိုးအာယုံလောကီအာယုံတွေထဲမှာဘာအာယုံလေးပေါ်ပေါ်ခံစားတာလေးကြည်အဲ့ခံစားတယ်လေးမြဲသလားမြဲဘူးအဲ့တွေးအာယုံလေးထဲမှာအတွေးအာယုံလေးထဲမှာခံစားခံစားပြီးပြက်တာပဲခံစားပြီးပြက်တဲ့သဘောလေး အဲ့ဒါမှငါသားငါသမီးငါဆွေငါမျိုးဆိုသွားပြီးဥပါဒံမဆွဲနဲ့အဲ့ဒီဥပါဒံတွေဆွဲလိုက်လို့ရှင်ဝေဒနာရဲ့အပြက်ကိုမမြင်မဲနဲ့ဒေဂနာနီးအဆွဲလန်းလေးတွေตาဆွဲသမီးဆွဲခွေးဆွဲကြောင်ဆွဲအဲဆွဲရဘုံဘဝဥပါဒနာပစ္စယဘောတဲ့ဥပါဒံကြောင့်အဲ့ဒါဘဝရတာဘဝရတာတော်ရရပုံနာကြီးတို့ကြောင့်မို့ဒေဂနာနီးကြတော့ သူ့အိမ်ကခွေးလေးတွေဆွဲတော့ဟောသေးတော့အိမ်မှာခွေးသွားဖြစ်နော်ရောက်မို့ကြောင်လေးတွေမွေးထားတေကနာနီကြောင်လေးတွေသွားဆွဲဘာကြောင်လဲရုပ်လို့နာလို့မသိဘူးယုံမှမသိနာမှမသိတော့ခွဲခွဲပဲမြင်တယ်ကြောင်ကြောင်ပဲမြင်တယ်ဆိုတော့အဲ့ပေါ်မှာသွားဥပါဒံကလည်းဆွဲလိုက်ရောဥပါဒနာပစ္စယဘဝဥပါဒံကြောင့်ဘဝရတယ်ဟောသွားပြီအဘဝတွေဖြစ်ရတယ် အဲ့တော့ကိုကဘာလို့ရမဝေဒနာနာရခံစားတဲ့သဘောကိုမြင်အောင်ရှုရဝေဒနာနာဟာခံစားပြီးတော့သူကသူပြက်နေတာခံစားပြီးအပြက်လေးမြင်တော့ဥပါဒံနေချုပ်ရင်ဘဝတွေချုပ်တယ်နော်ဝေဒနာမှတဏှာမကုလို့ဥပါဒံကချုပ်သွားတာတဲ့ဘယ်အာယုံမြင်မြင်မြင်လိုက်တာလေးကသူကသူဩအစင်းအာယုံလေးကလည်းမြင်ပြီးခံစားပြက် ကြားတဲ့အာယုံလေးကလည်းခံစားပြက်နာနာလေးလည်းခံစားပြက်စားတာလေးလည်းခံစားပြက်ခန္ဓာကိုယ်ထဲမှာတွေ့ထိတာလေးတွေအတွေ့အထိအာယုံလေးတွေကခံစားပြက်တွေ့တော့ကြံစီတဲ့ခံစားမှုဓမ္မယုံလေးတွေကလည်းခံစားပြက်အာယုံ6ပါးတခါ6ခုမှာဝေဒနာသဘောတွေဟာအကုန်လုံးခံစားပြီးတော့ပြက်နေတာတလောကလုံးမှာရှိသမျှပေါ်သမျှဝေဒနာတွေဟာခံစားပြက်တာပဲရှိတယ် အဲ့ဒီလိုများတာပိုင်ပိုင်နိုင်နိုင်လေးတာရှုထားဒီကနာနီးမှာဘယ်ဥပါဒံမှာမစွဲတော့ဝေဒနာဏီရောဓာတဏာဏီရောဓောဝေဒနာ ချုပ်တော့ဟောတဏာချုပ်ပြီတဏာဏီရောဓာဥပါဒာနာဏီရောဓောဥပါဒံနေမစွဲလန်းတော့ဘူးဥပါဒာနာဏီရောဓာဘဝဏီရောဓောမစွဲလန်းတော့ဘဝဒီမရတော့ဘူးဘဝဏီရောဓာဇာတိဏီရောဓော နောက်ဘဝတွေဇာတိတွေလည်းမရတော့ဇာတိဏိရောဓာဇရာမရဏသောကပရိဒေဝါအိုရာတွေနာရာတွေသေရာတွေစိုးရင်ရတာတွေပူဆွေးရတာတွေငိုကြွေးရတာတွေအကုန်ချုပ်ပြီနော်အကုန်ချုပ်ပြီဘာလို့လဲအမှန်မြင်လို့အမှန်သိလို့အဲ့ဒါတမာဒိဋ္ဌိနော်တမာသင်္ကပ္ပအမှန်ကိုသုံးသပ်တာ ငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးငါကိုငါဟာငါဥစ္စာ ဆိုရင်ဓာကြီးဟာမပူပါနဲ့မထုံပါနဲ့မကျင်ပါနဲ့ဒီဝင်တဲ့လေတွေမဝင်ပါနဲ့မထွက်ပါနဲ့လို့ငါသုံးသပ်လို့ရမှာပေါ့အခုကြတော့ဘာမှပြောလို့မရဆိုလို့မရတာအနတ္တအဲ့ဒါတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပဆိုတဲ့အဲ့ဒါပညာမဂ်ကင်နှစ်ပါးပါတယ်တမ္မာဝါယမတမ္မာတတိတမ္မာသမာဓိတမ္မာတတိခန္ဓာကိုယ်ပေါ်မှာရုပ်ပေါ်မှာနာမ်ပေါ်မှာတတိကထတာ ဝေဒနာနာရဲ့ခံစားတဲ့သဘောလေးပေါ်မှာပဲတတိကတ်ထတာနော်တမဝါယမနော်ကြိုးစားပြီးအားထုတ်တာတွန်းဆုပ်တဲ့စိတ်ကိုဝါယမဝီရိယတတိနဲ့အခါတွန်းတင်တာမရရအောင်လုပ်မယ်ငါအဋိဌာမပြည့်ပြည့်အောင်ငါရှုနိုင်အောင်ကိုရှုမယ်ဆိုပြီးတော့အခါတည်းအဲ့လိုကြိုးစားပြီးတော့လုပ်တာအံကြိတ်မန်ကြိတ်ပြီးဒေါသနဲ့ဖက်ပြိုင်တာပြောတာမဟုတ်ဘူးနော်ဒီဝေဒနာကြီးလာသန်းဟာဆိုပြီးဝေဒနာကြီးကိုငါ ညှက်တတ်လိုက်မယ်ကြိတ်ချေလိုက်မယ်ဆိုပြီးလောက်တာမဟုတ်ဘူးညှက်တတ်တာကြိတ်ချေတာမဟုတ်ဘူးသဘောလေးတွေကိုပဲညံနဲ့ရှုနေတခါတည်းဖက်ပြိုင်အန်တုပြီးတော့ညှက်တတ်ကြိတ်ချေပြီးတော့ဝေဒနာမကြွကြွအောင်လုပ်မယ်ကွာဆိုရင်အဲ့ဒါအတ္တကိလမထဖြစ်သွားတာအတ္တကိလမထဖြစ်သွားမှာတတ္တရာရအောင်မျိုးစုံတွေလျှောက်လုံနေပြန်ရင်လည်းအကုန်လုံးကာမတုခံလိကနိရောဂဘက်ကိုညွတ်သွားမှာဒါကြောင့်မို့မဂ်ခင်၈ပါးအကျင့်တဲကိုရောက်အောင်လို့ တိခံပြီးတော့အလဲလက်သဘောလေးကနေအသာလေးကြည့်တာအဲ့မှာတမာဝိုင်မတမာတတိတဲ့အဲ့ဒါဒီအားကောင်းရင်တမာတမာတိဖြစ်လာနာရသဘောခံစားပြက်တာလေးကာယတကားကနေအထူးရှောက်ဆောင်ပြီးရှုရတာပေါ့ကာယတကားကနေစောင့်ပြီးရှုရင် ရှုရင်ရှုရင်ရှုရင်နဲ့ပါကြနောက်ကြတော့မြင်တာတွေကြားတာတွေနာတာတွေစားတာတွေအကုန်လုံးလိုက်ရှုအဲ့တော့ဝေဒနာရဲ့အပြက်လေးတွေရှုပါများရှုပါများဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်နဲ့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 ဝေဒနာနာရဲ့ခံစားနေတဲ့သဘောလေးအဲ့ဒီသဘောလေးကိုမြင်အောင်ကြည့်တော့အပြက်လေးတွေအပြက်လေးတွေအဲ့ဒါလေးတွေနော်သမုဒိယနဲ့ဝယဖြစ်ချင်းပြက်ချင်းတွေကို မြင်နေတာအဲ့ဒါဖြစ်တာပြက်တာတွေမြင်နေတဲ့အခါကျတော့တင်ညာလည်းမပေးတော့လောဘဒေါသမောဟမဖြစ်ဘူးငါဆွဲတွေလည်းမဆွဲတော့ဘူးအဲ့ဒါပရိစ္ဆသမုပ္ပါဆက်ရကြီးရပ်ပါပြီတဲ့ အဲ့ဒီလိုမြတ်တရားထိုင်တိုင်းထိုင်တိုင်းကိုကိုယ့်ဟာကိုယ်ရှုတတ်နေရင်နော်တဏမာနဒိဋ္ဌိမဝင်တော့ဘူးဘာလို့လဲဆိုအမှန်မြင်အမှန်သိနေလို့အဲ့ဒါတဏမာနဒိဋ္ဌိလောဘဒေါသမောဟတွေမဝင်အောင်ကတတိကို များများထားပြီးတော့ခန္ဓာကိုယ်စောင့်ကြည့်ရတတိတွေများများထားတတိတွေအားကောင်းအောင်လုပ်တတိတွေအားကောင်းလာပြီတမာတိအားကောင်းလာပြီဆိုတော့မှခန္ဓာကြီးတစ်ခုလုံးရဲ့ အဲ့ဒါအကုန်လုံးဝေဒနာသဘောတွေဟာအကုန်လုံးခံစားပြက်ခံစားပြက်ခံစားပြက်နေတဲ့အနိစ္စရဲ့လက္ခဏာကိုလည်းယရာပညာယပတ္တိဉာဏ်နဲ့မြင်ပါပြီတဲ့ဉာဏ်နဲ့မြင်တဲ့အခါကျမှအော်ငါသူတော်ဘာယောက်ျားမိန်းမမဟုတ်ငါကောငါဟာငါဥစ္စာဆိုတာလည်းမရှိဩဝေဒနာရဲ့သဘောခံစားပြက်တာရှိတယ် ရုပ်ကလည်းဖောက်ပြန်တဲ့သဘောတက်တဲ့ဖောက်ပြန်တဲ့သဘောနဲ့ခံစားတဲ့သဘောရုပ်ရဖောက်ပြန်တဲ့သဘောပေါ်မှာနာနေခံစားပြီးတော့ဘာမှငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘဲနဲ့တွက်သူခံစားပြက်တဲ့လောကကြီးပါလားလို့သင်္ခါရလောကကြီးအပြက်တွေကို မြင်လာပါပြီအဲ့ဒီကြတော့မှငင်းငွေလာတာမောင်းလာတာဒီအပြက်တွေကိုကြည့်ရတာမကြည့်ခြင်းတော့အဲ့ဒီကြတော့မှဒုက္ခလက္ခဏာတွေထင်းလာ နော်အဲ့ဒီကြမှာလွတ်ချင်လာပြီ အဲ့ခန္ဓာရဲ့အပြက်တွေသင်္ခါရဒုက္ခတွေမြင်မှအဲ့ဒါလွတ်ချင်လာမှအဲ့ဒီပုဂ္ဂိုလ်ကအဲ့ဒါဝိပဿနာဉာဏ်ကနေမဉဏ်ပုံဉဏ်ကူးမှာတဲ့ဒါကြောင့်မို့သင်္ခါရရဲ့ဒုက္ခကိုမြင်အောင်ရှုလို့ပြောတာနော်သင်္ခါရဒုက္ခတွေမြင်အောင်ရှုဆိုတာဟိုနာရာကြီးကျင်နာကြီးကြိုက်တာကြီးရှုနေုံနဲ့အကြောင်းမို့မရဘူးအခုပြောတဲ့အပြက်သင်္ခါရရဲ့အပြက်တွေအပြက်တွေကိုမြင်အောင်ရှုတဲ့အခါကျမှဒုက္ခလို့မြင်လာတော့မှ အဲ့ဒီဒုက္ခကသင်္ခါရဒုက္ခကမနိဗ္ဗာန်ရတယ်တဲ့ကြိုက်တယ်ထုံတယ်ကျင်းတယ်ဆိုတာဒါကဒုက္ခဒုက္ခခန္ဓာကိုယ်ဒုက္ခကြီးပေါ်မှာအခုကြာကြာထိုင်ထားလို့ထပ်ပေါ်လာတာအဲ့ဒီပေါ်လာတာကဥစဉ်တော့ဟိုတမင်ပေါ်သေးခြင်းလုံးမဟုတ်ဘူးသူ့သဘောလေးနဲ့သူအသားလေးကြည့်ခြင်းလို့နော်သူ့သဘောလေးနဲ့သူရုပ်ရသဘောဟာဒီလိုရှိတယ်ဆိုတာသိခြင်းလို့ဒါကြောင့်မို့တဏှာကြီးဆိုတဏှာကြီးနှစ်နာရီဆိုနှစ်နာရီအတွင်းမှာမပြုတ်မပြင်းမနဲ့ကြိုးစားပြီးထိုင်ကြည့်လိုက်ထိုင်ကြည့်လိုက်တဲ့အခါကျတော့မှ တခါတည်းအဲ့ဒီကနေမှဒီအာယုံတွေဖောက်ပြန်တဲ့အာယုံတွေဒီအာယုံကအခုပြောတဲ့ဒုက္ခဒုက္ခဆိုတဲ့နော်ဒုက္ခပေါ်မှာဒုက္ခဆင်းတဲ့အာယုံတွေအဲ့ဒီအာယုံတွေပေါ်မှာကိုကကြည့်ပြီးတော့မှနာရဲ့ခံစားမှုကိုလိုချင်တာရှုချင်လို့သူ့ရဲ့အာယုံပေါ်မှာခံစားတဲ့ဝေဒနာရဲ့အပြက်ကိုရှုချင်လို့အဲ့ဒါအခုကြာကြာလေးထိုင်ကြည့်လို့ပြောတာကြာကြာလေးထိုင်ကြည့်လိုက်တဲ့အခါကျမှအဲ့ဒီမှာအာယုံတွေပေါ်လာပြီးဖုဒ္ဓဘာယုံတွေတောင်းတဲ့အာယုံတွေတင်းတဲ့အာယုံတွေပူတဲ့အာယုံတွေ နော်အာယုန်နေသဘောပေါ်နေတဲ့အာယုန်နေရဲ့အပေါ်မှာအဲ့မှာခံစားပြီးဝေဒနာနာအဲ့ဝေဒနာနာရဲ့ခံစားတာအပြက်ကိုမြင်အောင်ကြည့်ခြင်းလို့အခုအဲ့ဒါကိုရှုခိုင်းခဲ့တာပါဒါကြောင့်ဦးဇင်းတို့တရားတော်မတွေပြိဿသမုပ္ပါစိတ်ရဟပြက်ရပြက်အောင်ကိုယ့်ကိုယ်ကိုဆုံးမပြီးတော့စိတ်လေးကိုအဲ့ဒါကိုယ့်ရဲ့ခန္ဓာကိုယ်ပေါ်မှာတင်းတင်းတင်းတင်းပြီးတော့အဲ့ဒါရုပ်လက္ခဏာနာရဲ့ခံစားတဲ့လက္ခဏာရုပ်ရဖောက်ပြန်တဲ့လက္ခဏာအော်ဖောက်ပြန်တဲ့ခံစားတဲ့ ဒီနှစ်ခုမှာခံစားတာရဲ့အပြက်ကိုမြင်အောင် ရှုနိုင်ပြီဆိုရင်တဏမာနဒိဋ္ဌိမိတွေငြိမ့်ပြီးနေပါလိမ့်မယ်ဒါကြောင့်အဲ့ဒီတိုင်းဆက်ပြီးတော့ကြိုးစားကြပါကဲအလုံးယောဂီတို့အိန္ဒြေလေးတွေစစ်ထားလိုက်ပါတော့မယ်အိန္ဒြေလေးတွေစစ်ထားလိုက်ပါခါကြီးတောက်နေလားခေါင်းကြီးစောင်းနေလားပြန်စစ် တောင်းတာတွေတင်းတာတွေစောင်းတာတွေရိုင်းတာတွေရွက်တာတွေမရှိတော့ဘဲနဲ့စာပြီးတရားထိုင်တော့ကအတိုင်းလေးတရားထိုင်တော့ကအတိုင်းလေးလွတ်လွတ်လေးထားပြီးတော့စိတ်လေးငြိမ့်သွားအောင်ထားလိုက်ပါတော့အာလုံဒိဋ္ဌံပါရမီပြည့်ပါပြီလက်ဖြားတွေခြေဖြားတွေကိုေးလိုက်ဆန်းလိုက်ကိုေးလိုက်ဆန်းလိုက်လေ့ကျင့်ခန်းလေးတွေလုပ်ပြီးမှဖြုတ်ပါ